ကျေးဇူးတော်ရှင်အေကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်16ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ဝေဒနာနှင့်အသက်ရှင်နေပုံတရားတော်ကျေးဇူးပြုတာဘယ်လိုပါလိမ့်မလဲလို့မေးရမလားဖြေကြဝိပဿနာဟုတ်ပြီတဲ့ဝိပဿနာပဲ အော်ဒါဖြင့်နိဗ္ဗာန်ဤဆုံးခြေစည်းပြုတာဝိပဿနာလို့ဘုန်းကြီးဓမ္မတွေကမှတ်ထားဟုတ်တယ်တဲ့ဝိပဿနာဒီကားလို့ဆိုလို့ရှိရင်ဖြင့်အခြားမရှိမွေခြေစည်းပြုတယ်လို့ဟောထားတယ်အခြားမရှိမွေဆိုတော့အနန္တရပစ္စည်းရောအခြားမရှိမွေခြေစည်းပြုတတ်သောတရားလေးကောင်းအခြားမရှိဘူးဝိပဿနာဉာဏ်ပြီးမဉဏ်လာတာပဲ ဝိပဿနာဉာဏ်ပြီးတော့မဉာဏ်မဉာဏ်လာတယ်ဆိုတော့အခြားရှိသေးရဲ့ရှိပါဘူး။ဒါပြန်မဉာဏ်လာပြီးဖွဉာဏ်လာတာပဲ။ဒါမဉာဏ်ဖွဉာဏ်ဒီနိဗ္ဗာန်ကိုမြင်တဲ့ဉာဏ်တွေပဲ။ဒါပြန်ဥပဒနာဉာဏ်ပြီးပဲဉာဏ်လာတော့မဉာဏ်လာတော့မဉာဏ်လာတယ်ဆိုတော့မဉာဏ်နိဗ္ဗာန်မြင်တဲ့ဉာဏ်ပဲ။ဒါပြန်နိဗ္ဗာန်မြင်တဲ့ဉာဏ်အပြင်နိဗ္ဗာန်ရောက်တဲ့ဉာဏ်ပဲ။သူရှင်နာဘယ်လိုရှိတုံးလို့မေးတော့ဥပဒနာဉာဏ်ရှိတယ်ပဲဖြေရ။ဟုတ် အရင်ဥပဒနာဉာဏ်ပြီးဘာဉာဏ်လားမဉာဏ်ပါဘူးမဉဏ်ဆိုတာဒီနိဗ္ဗာန်မြင်တဲ့ဉာဏ်လို့မှတ်လိုက်စမ်းဒါဖြင့်ဒကာရမတို့နိဗ္ဗာန်ရောက်ဖို့အလုပ်ဟာဝိပဿနာဉာဏ်ဟာအနည်းဆုံးပဲလို့ဆရာဘုန်းကြီးကပြောလိုက်ပြောတဲ့တိုင်းကကောင်းကောင်းခြေနှပ်ပါဗလားနှပ်ပါပါအော်ဒါဖြင့်ဝိပဿနာလုပ်နေတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ရမရပါမလားဆိုတဲ့ဥစ္စာကို ဒကာရမတွေကတန်တရားမရှိနဲ့လို့သတိပေးလိုက်ပါတယ်ဝိပဿနာလုပ်နေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရမရပါမလားလို့တန်တရားမရှိဘဲနဲ့ရပါလိမ့်မယ်လို့ပဲဖြေလိုက်တွေးလုံးနေလဲနောက်ဘဝတည်းဖြစ်ပြီးရမှာပဲတည်းလုံးနေလဲဒီဘဝကံကြီး၅ပါးမထိုင်ဒီဘဝရမှာပဲရမှာရတော့သေချာနေမှန်ပါဒါကြောင့်ဓမ္မတို့ ဥပဒနာဉာဏ်ပေးရင်ဘာဉာဏ်လာသလိုမသိပါဘူးဗျာဒါဖြင့်ဥပဒနာဉာဏ်ကအကြောင်းပေါ့ဗျာမဉာဏ်ကအကျိုးပေါ့ဗျာအင်းဒီကြောင့်လောက်တိုင်းဒီကျိုးရဝရရေးဟာဝေဒရာနီးဒရာလို့မေးမနှဖြေကြပြီးပါဗျာအမှန်နီးတယ်ဆိုတာသဘောကျကြပါကောင်းပြီဒါဖြင့်အဲ့ဒီဥပဒနာဉာဏ်လုံးမဲ့ဉာဏ်ဥပဒနာဉာဏ်ဒီ ဖြစ်ပျက်ကိုဉာဏ်ကြည့်တဲ့ဉာဏ်ဥပဒနာဉာဏ်ပဲလို့မှတ်လိုက်စမ်းဥပဒနာဉာဏ်ဆိုတာဖြစ်တာနဲ့ပြက်တာကို တခုခုဉာဏ်ကြည့်တဲ့ဉာဏ်ဘာဉာဏ်ခေါ်ကြအဲ့ဒီဥပဒနာဉာဏ်ဟာဓမ္မတွေဘုန်းကြီးများလည်းလောက်ခိုင်းဆရာတော်သမားကောင်းတွေလည်းလောက်ခိုင်းလောက်လည်းလောက်ကြပါဆိုတာကိုလည်းသရှင်အဖြစ်တိုက်တွန်းလိုက်ကောင်းပြီဒီဥပဒနာဉာဏ်ဟာလောက်တယ်လို့ဆိုရင်လည်းလောက်ရမှာကတော့ဧကံပဲ မလုံးမရှိဖို့ဘာလုပ်ရအောင်မလဲလို့မေးဖို့လိုလာတယ်လိုလာတော့မနေ့ရတဲ့အာရမတွေသင်ထားတယ်ဟေးဥပဒနာညာမလုပ်ခင်ဘာဥပဒနာမရှိခင်ဘာလုပ်ရဒိဋ္ဌိဖြုတ်ရမလို့ဒကာရမတို့ဥပဒနာညာမလုပ်ခင်ဘာဖြုတ်ရမလဲဒိဋ္ဌိဖြုတ်ရမယ်ဆိုတာကဩဥပဒနာညာလှုပ်လှုပ်ဆိုတာကဟုတ်ပါရဲ့ ဥပဒနာညာမလုံးမီရှေ့ဖို့ကာလရှင်းနာကနေပြီးဒိဋ္ဌိဖြုတ်အောင်မယ်ဆိုတာလေးကိုဖြင့်မမေ့ပါနဲ့လို့သတိပေးလိုက်တယ်မှန်ပါပါကောင်းပြီဒီဒိဋ္ဌိဖြုတ်မဲ့ကြံလို့ရှိရင်ဒိဋ္ဌိဟာအယံထုတ်လို့လည်းမရဘူးမှန်ပါဒိဋ္ဌိပြုံးမဲ့ကြံလို့ရှိရင်ခန္ဓာပရိစ္ဆသမုပ္ပါကိုနားလည်အောင်လုပ်ပါဦးဒိဋ္ဌိပြုံးမဲ့ကြံခန္ဓာပရိစ္ဆသမုပ္ပါကောင်းပြီဒါမနေ့ကလည်းပြောပါတယ် ပြောကံပြောညာဆိုရထပ်ပြီးပြောရတဲ့အရေးကပေါ်လာတယ်ဆိုတာဟာဘာကြောင့်ပါလိမ့်မလဲလို့ဒကာတစ်တို့ကမင်းမေဥပောင်းတို့ကမင်းမေပေါ့ဗျာအရေးကြီးတဲ့ချက်မို့လို့ကမှတ်ပေတော့မှန်ပါဗျာဘယ်လိုမှကြံရေးကြီးတဲ့ချက်မို့လို့အရေးကြီးတဲ့ချက်မို့လို့မှတ်ပါနိဗ္ဗာန်ရောက်ခြင်းလို့ရှိရင်နိဗ္ဗာန်မြင်ခြင်းနဲ့မဉ္ဇဉ်ရောက်ခြင်းလို့ရှိရင်ဥပဒနာညာအာမရုပ်ပဲနဲ့မြည်သူတူတယောက်မှမရဘူးလို့သုံးဖြတ်ချက်ချိုက်စမ်းမှန်ပါဗျာအဲဒီဥပဒနာညာကိုရှိပွား အထုတ်ခြင်းကြလို့ရှိရင်လေသူ့နောက်ထားပြီးကာလဒိဋ္ဌိဖြုတ်မှုရှိထားပါလို့ဒကာရမတွေသတိပေးလိုက်ဒိဋ္ဌိဖြုတ်မှကြံလို့ရှိရင်ရံဖြုတ်လို့မရခြင်းကြောင့်ယခုဖြစ်ပေါ်နေတဲ့ခန္ဓာပရိစ္ဆသမုပ္ပါကိုနားလည်ထားမှဒိဋ္ဌိပြုတ်ပါတယ်သဘောကျလားယခုဖြစ်တဲ့ခန္ဓာပရိစ္ဆသမုပ္ပါကိုနားလည်မှဒိဋ္ဌိပြုတ်တယ်ဩဒါဖြင့် ဒီရှင်ဟာအားလုံးတရားဓမ္မတွေအရေးအမတန်ကြီးတော့တယ်ဆိုတဲ့ဥစ္စာကိုဘာမှခင်ဗျားတို့ကတန်တရားမရှိနဲ့အရေးကြီးလို့ကြီးတယ်ပဲပြောတယ်မှတ်ပြီးတော့ကိုယ်ကလည်းအရေးကြီးပဲမှတ်သားပြီးအွန်ဒီလိုအလောက်အောင်မှာပါလားဆိုတာကိုတော့ဖြင့်မရှင်ပြောင်းပဲနဲ့ပဲမှတ်ကြမှာပဲဟုတ်ပါဘူး။ကောင်းပြီဒါဖြင့်ဘုရားဓမ္မတို့ ပရိစ္ဆေသမုပ္ပါကုဏလည်းမှုတင်နံပါပိရမဒိဋ္ဌိဖြုတ်ရမှာနှစ်နံပါပိရမဥပဒနာရှုရမှာကသုံးနံပါဒီလိုအစဉ်ရောက်သွားတယ်သဘောကျလားကောင်းပြီဒါဖြင့်ယခုဖြစ်စေပရိစ္ဆေသမုပ္ပါကိုနားလည်ဖို့ရေးကြည့်ပါတယ်လို့ဆိုသဖြင့်ဒကာဓမ္မတွေဒီကနေပြီးကာလကိုယ်ရင်ကိုယ်ရပြန်ကြည့်လိုက်တဲ့အခါကြလိုက်ချင်းဖြင့် ကြည့်ရင်တဲ့မနောဝိညာဉ်လေးနဲ့ကြည့်လိုက်တာပဲမနိစ္စပရိစ္ဆဒမေစ္စဥပ္ပဇ္ဇိမနောဝိညာဏဆိုတဲ့အတိုင်းမနောဝိညာဉ်လေးတော့ဖြင့်ဒကာဓမ္မတွေတဏ္ဍာမှာဒီကနေတွေးလိုက်တာတွေးစိတ်ကလေးတော့မပေါ်ဘူးလားပေါ်ပါဘူးတွေးစဉ်တွေးတဲ့ဝိညာဉ်လေးပေါ်မပေါ်ဘူးလားပေါ်ပါဘူးအင်းဘယ်ကစပေါ်ပါလဲဝိညာဉ်ဝိညာဉ်ကစပေါ်ဒကာဓမ္မဝိညာဉ်ကဤစပေါ်နော်အင်းဒီဝိညာဉ်ကစပေါ်တော့ဝိညာဉ်ဆိုတဲ့စိတ်နော်စိတ်ဝိညာဉ်ပေါ်ဗျာမှန်ပါ အဲငါတွေးတာဟုတ်ပါရဲ့လားဝိညာဉ်ပေါ်တာပဲဝိညာဉ်ပေါ်တာအဲဒီလိုပရိစ္ဆေသမုပ္ပါစဖြစ်တာလေသိလိုက်တော့ဝိညာဉ်ပြင်းမှန်းသိတဲ့ကိုကသက္ကာရိတိကပြုတ်သွားပြီဟောဒါဝိညာဉ်ပေါ်တာပဲတွေးတဲ့ဝိညာဉ်လေးပေါ်တာပဲလို့ဆိုရင်ဖြင့်တွေးတဲ့ဝိညာဉ်လေးပေါ်တာပဲဆိုတာဒကာဓမ္မတွေကသိလိုက်တော့ငါလည်းမဟုတ်သူလည်းမဟုတ်ဆိုတော့သက္ကာရိတိကပြုတ်ထွန်သွားဘူးပြုတ်ထွန်သွားပါဘူးကောင်းပြီဒါဖြင့်ဝိညာဉ်ပေါ်လို့ရှိရင်ပရိစ္ဆေသမုပ္ပါမှာ ဒကာရမတို့နာယုတ်ပေါ်ရတော့မယ်ဘုရားရှင်မရှင်မနာယုတ်တွေပေါ်ရလိမ့်မယ်ပေါ်ရလိမ့်မယ်အဲနာယုတ်ပေါ်လို့ရှိရင်သာလနာပေါ်ရလိမ့်မယ်သာလနာပေါ်ရင်ဖသပေါ်ရလိမ့်မယ်ဖသပေါ်ရင်ဝေဒနာပေါ်ရတယ်။အော်ဒါကသုတ်တန်နည်းမို့တန်းပြလိုက်တယ်။သုတ်တန်နည်းမို့တန်းပြလိုက်တယ်။သဘောကျလား။ကျပါပြီ။သုတ်တန်နည်းမို့ဘယ်နှလုံးတန်းပြလိုက်။အဘိဓမ္မာနည်းဆိုတော့ပေါင်းရလိမ့်မယ်။အဘိဓမ္မာနည်းဆိုတော့၅ခုတစ်ပြိုင်တည်းဖြစ်တယ်ယူလိုက်တော့ အဘိဓမ္မာနိဆိုတော့နောက်ပါပဲနောက်ဥပဒေနဲ့ဖြစ်တယ်လို့ယူလိုက်တော့ဩဒီဥစ္စာခန္ဓာ၅ပါးဖြစ်တာပါလားလို့မှတ်လိုက်တာပေါ့မှန်ပါဘူးတပည့်ကြလားသင်ရှားတာပြောတော့ဝိညာဉ်ကစတာပါပဲဟမ်ပေါင်းပြီးဒီကရာယူလိုက်တော့ဩဒီခန္ဓာကသိနေတာပုဂ္ဂိုလ်သတ္တဝါသိတာမဟုတ်ပါလားမှန်ပါဘူးရှင်းမလားရှင်းပါပြီဒါတက္ကရာရိပြုံးမပြုတ်ရှင်းပါပြီကောင်းပြီဒါဖြင့်ဝေဒနာဖြစ်เสียဒီဆံဝေဒနာပါနေတော့ အဲလွန်ကြလို့ဆွဲကြလို့ခင်မင်းနဲ့စိတ်လေးပေါ်ကြလို့အိမ်မှာလဲလိုက်တဲ့အခါကျတော့တဏှာလေးကလည်းလာရင်လာလိုက်တဏှာဝိဥပါဒံကလည်းလာလိုက်ပါတယ်တဲ့တဏှာဝိဥပါဒံလာလိုက်တော့သွေလန္တာလေးဥပါဒံလာတယ်ပြီးတော့မှဒကာဓမ္မတို့အင်းမနောကံလေးကစိတ်ထဲကနေပြီးလွန်ကြလို့ဆွဲကြလို့ဆိုတော့မနောကံလေးလည်းလာရတယ်မလာပဲဘူးလားကြောက်ပြကြလို့ဘောအဲလာရတယ် လာတော့တော့ဒကာဓမ္မတွေဩရှိက၅ခုနောက်ကလည်းသူ့ဆက်တိုင်းလာတော့၃ခုမပေါ်ဘူးလားဟုတ်ပါဘူးပေါ်တော်ရည်ဓာရီဟာပုဂ္ဂိုလ်တ attva တွေလားလို့မေးလို့ရှိရင်ဖြင့်ဒကာဓမ္မတို့အင်းဝိညာဉ်နာဥဒ္ဒလနာဖတ်ဝေဒနာတို့ပါဗျာ နောက်ပိုင်းကပေါ်ရခဲ့တဏှာဥပါဒံကံတို့ပါဖရာလို့မဆိုနိုင်ဘူး။မှန်ပါဗျာ။ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါပါသေးတယ်။မှန်ပါဗျာ။တွေးတဲ့အဆက်မှာကြည့်လိုက်ရင်လေ။မှန်ပါဗျာ။တွေးတဲ့အစဉ်အတန်းကြီးမှာကြည့်လိုက်လို့ရှိရင်ယောက်ျားမိန်းမတွေများပါသေးတယ်။မှန်ပါဗျာ။အဲမပါရသေးတဲ့အခါကျတော့ဩဒါငါငါဥစ္စာဆိုတဲ့တက္ကာဒိဋ္ဌိတွေဟာအတ္တအတ္တနိယဆိုတဲ့သဘောတွေအကုန်ပြုတ်သွားပါတယ်။မှန်ပါဗျာ။ပြုတ်သေးဘူးလား။ပြုတ်ပါဗျာ။ကောင်းပြီဒါဖြင့်ဒီရှင်ရှင် သူ့အနဲ့သူပေါ်ရတာပဲဆိုတာသိသဖြင့်ငါလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဆိုတာတွေဥပအောင်ပေါ်ဦးလားပေါ်ပါဘူးရှင်းမသွားသေးဘူးရှင်းပါဘူးသဘောပါပြီနော်ကောင်းပြီဒီလိုဩဒါဖြင့်ခန္ဓာထဲမှာဘယ်ချိန်ပေါ်ပေါ်ဘယ်ဝိညာဉ်ကစပေါ်ပေါ်အခုမနောဝိညာဉ်ကစပေါ်ရတဲ့ဒီတိုင်းပဲဟုတ် မျိုးလုံးစကုဝိညာဉ်အစပေါ်တော့ဒီတိုင်းပါဗျာအဲနားချတဲ့ဝိညာဉ်အစပေါ်ဒီတိုင်းပါဗျာနှာခေါင်းနံတဲ့ဝိညာဉ်အစပေါ်ဒီတိုင်းပါဗျာအဲလျှာစောတဲ့ဝိညာဉ်အစပေါ်ဒီတိုင်းပါဗျာကိုယ်ပါရရယန္တာကောင်းတဲ့ဝိညာဉ်အစပေါ်ရင်ဒီတိုင်းပဲဆိုတော့ဩဒါဖြင့်အဲ့ဒီပြိဿသမုပ္ပါပေါ်တိုင်းပေါ်တိုင်းဘုန်းကြီးတို့ဓမ္မတွေကအင်းယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ဘူးဓမ္မသက်သက်တွေအစဉ်တိုင်းပေါ်တာပဲ ဘယ်နဲ့ဆိုကြဓမ္မတက္ကအစဉ်တိုင်းပေါ်တာပဲလို့သိသဖြင့်ပုဂ္ဂိုလ်သတ္တဝါပြောက်သွားအဲ့ဒီသက္ကာရိပြုတ်တာပဲဒီသက္ကာရိထိကိုဘုန်းကြီးတွေကဓမ္မတွေယခုကိုယ်တဏ္ဍဖြစ်တဲ့အချိန်မှာဩဒါပရမဓမ္မပေါ်တယ်ဒုတိယဓမ္မတရားတစ်ခုပေါ်တယ်တတိယတစ်ခါတရားတစ်ခုပေါ်တယ်အဲဒီလိုပဲတရားတွေရဆက်ပေါ်သွားတယ်လို့ဘုန်းကြီးတွေကဓမ္မတွေကအမှန်တိုင်းသိနေကြမယ်ဆိုရင်ဘယ်ခါကာလမှတက္ကာရိထိကမရှိပါဘူး သဘောကျတက္ကရာရင်ပြုတ်သေးဘူးလားပြုတ်ပါဘူးအဲသူပြုတ်ပြီးမှသာလင်တရားဓမ္မတို့ဥပဒနာရှိရမှာဘူးသူပြုတ်တာကလည်းတန်းနေတဲ့တခုချုပ်တခုဖြစ်ဆိုတဲ့ပြိဿသမုပ္ပါတန်းနေတာမှမသိဘဲနဲ့ပြုတ်ပါမလားပြုတ်ပါဘူးဓမ္မအတန်းကြီးကိုမသိဘဲနဲ့လေတက္ကရာတိနာငေါ့စာတာအခုစောင့်ကျင်တာငါပဲကြံတန်ငါပဲစီတန်ငါပဲမြင်တန်ငါပဲဆိုတဲ့ဒီပြုတ်ပါမလားပြုတ်ပါဘူးဒါကြောင့် ရှင်းဥစွာခန္ဓာကိုယ်ရမှာဓမ္မအတန်းကြီးသူ့ဟာသူဖြစ်ပြီးဒီကလာနေတာကူလဲဒကာဓမ္မတွေကသိထမ်းနေမို့ရအရေးဟာကိုယ်ရေးလို့မှတ်ကြစမ်းပါမှန်ပါဘူးဓမ္မမလေးဘူးဆိုတော့ရှင်တက္ကရီကမပြုတ်ပါဘူးတက္ကရီမပြုတ်ပြီဆိုမှဖြင့်ဒကာဓမ္မတို့ဟောဒီကြံလုံးလေးကကြံတဲ့ခန္ဓာ၅ပါးလေးရပြီကြံပြီးချုပ်သွားတာပဲဒကာဓမ္မကြံပြီးချုပ်သွားတာပဲ ကြံပြီးချုပ်သွားတော့ဒီကြံလုံးလေးဟာကြံတဲ့စိတ်ကလေးဟာခန္ဓာ၅ပါးနဲ့တွဲနေတဲ့ကြံတဲ့ခန္ဓာ၄ပါးနဲ့တွဲနေတဲ့ကြံတဲ့စိတ်ကလေးဟာဓမ္မတို့ချုပ်သွားတယ်ဆိုသဖြင့်ဖြစ်ပြီးပြက်သွားတာဆိုတာကိုမြင်လိုက်သဖြင့်ဒီကနေပြီးညာလေးနဲ့အလဲကနေရှုလိုက်တော့ကြံလုံးလေးကလည်းကြံပြီးပြက်တယ်ဆိုတာမသိဘူးလားသိပါပါဗျာကြံပြီးပြက်တယ်ဆိုတာသိလိုက်သဖြင့်အင်းကြံလုံးလေးဟာ အဲငါမဟုတ်လို့ဒီဥစ္စာလေးဟာမခိုင်မမြဲတာပဲလို့မဆုံးနိုင်ဘူးမှန်ပါဗျာငါမဟုတ်လို့ဆိုတော့တက္ကရာတွေပြုတ်မခိုင်မမြဲတာပဲလို့သိသဖြင့်တက္ကရာတွေရှိပြုတ်ငါမဟုတ်လို့လို့ဆိုသဖြင့်ဗာပြုတ်တယ်တက္ကရာတွေပြုတ်အင်းဒါဖြင့်ပြက်တာမြင်သဖြင့်ကောသက္ကရာဒိဋ္ဌိသက္ကရာဒိဋ္ဌိပြုတ်ခိုင်မြဲတယ်လို့မရှိတော့ဒါဖြင့်ငါမဟုတ်သဖြင့်ပြက်တာငါမဟုတ်လို့ပြက်တာပဲမှန်ပါ ငါမဟုတ်လို့လို့ညံထဲမှာတွေးတော့လာလို့ရှိရင်ဟောဒီညံလေးနဲ့ငါမဟုတ်တာကိုသိလိုက်ဟောဒါခေါင်းကအိမ်လက်ပေါ်ပြီးကြံလိုက်တယ်ဒီကနေ့အိမ်ပြန်ပြီးရိရပြီးကြံလိုက်တဲ့သဘောလေးဟာတေချာငါမဟုတ်ဘူးဒါကြံကြံစိတ်ကလေးတက်တက်ဖဲလို့မဆုံးနိုင်ဘူးမှန်ပါဗျာအဲကြံစိတ်တက်တက်ဖဲလို့သိရင်တက္ကရာကြီးပြုတ်ပြီအဲ့ဒီကြံတဲ့စိတ်ကလေးကကြံပြီးပြတ်တာပဲလို့သိရင်တက္ကရာကြီးကြံပြီးသိချမ်းမဲ့နဲ့သူလည်းပြတ်သွားပါရဲ့ဓမ္မတို့ ပြက်သွားပြီးနောက်ကြတော့ဒါလေးလွန်းတယ်လို့လို့ခင်ကလေးလို့မလာဘူးမလာပါဘူးအင်းဟိုစိတ်ဘယ်နဲ့ကကြံတဲ့စိတ်ကလေးအဲမချုပ်ခဲနဲ့လွန်းကလေးလို့စိတ်ကလေးအင်းခင်ကလေးလို့စိတ်ကလေးလာနိုင်မလားအင်းဒါလေးကလည်းဟိုအကြောင်းကက်မှရလားချုပ်သွားတဲ့ဒီဓမ္မကြီးအကြောင်းကက်မှမကင်းပါဘူးမကင်းတော့ကိုဒါကဩဟိုကချုပ်လဲသွားသေးတယ်ဂျေစုလဲ ဒီတရားလေးပေါ်ကျေစုပြုခဲ့သေးတယ်ဆိုရင်တော့လွဲတာလွဲပါဘူးဒီလိုဆိုတော့ဥစ္စေရဒိဋ္ဌိကဟုတ်ဖြစ်နိုင်သေးရဲ့ဖြစ်ပါဘူးဒီတရားကချုပ်သွားပြီဒီတရားပေါ်လာတော့ပြတ်တယ်လို့ဆိုလို့ရသေးတယ်မရပါဘူးဒါဖြင့်ဒကာရမတို့ပြိဿသမုပ္ပါနားလိုက်လိုက်တာသည်အင်းတက္ကရာဒိဋ္ဌိလည်းပြုတ်မရပါဘူးသတ္တရာဒိဋ္ဌိပြုတ်ပါဗျာဥစ္စေရာဒိဋ္ဌိပြုတ်ပါဗျာအဲဒီတော့ပြုတ်ပြီးလို့ရှိရင်ဒကာရမတို့ဖြစ်ပြရှုတော့နေကြပြီ ဒီသုံးခုပြုတ်ပြီးလို့ရှိရင်ဘာလဲဖြစ်တဲ့ရှုတော့တဲ့ဒါကသိမှုကိုဟောတာပါရှင်းမလားရှုမှုကြတော့ဒကာရမတို့ပေါ်ရရှုုံပါပဲဆိုတာသဘောကျ။ကောင်းပြီဓမ္မပါပဲနဲ့ရှုလို့ရှိရင်ဥပါဝန်တို့အလုံးစုံဒကာရမတို့ဒီဟာမပါပဲနဲ့ဒီလေးဒီတွေမပြုတ်ဖဲနဲ့အသိနဲ့ကိုမပြုတ်ဖဲနဲ့ခင်များတို့ အနိစ္စဒုက္ခအနတ္တတွေအပေါအောင်လှုပ်ချင်သလောက်လှုပ်ဘယ်တော့မှမဖို့မရဘူးဆိုတာသိသိချာချာမှတ်ပါဆရာဘုန်းကြီးဆုံးမရချပေးတယ်မှန်ပါပါဒီသုံးခုကိုညာနဲ့ကမရှင်းမဲနဲ့ထုတ်ဖို့မရှိဘဲနဲ့ပြည့်ပြည့်တည်မြင်ပြီးဒီကလာနေကြညာတော့လေဥပဒနာညာဒီအားနေတဲ့ဥပဒနာညာသာဖြစ်၍အားကြီးတဲ့ဥပဒနာညာမဖြစ်ဘူးလို့မှတ်လိုက်စမ်းပါမှန်ပါပါအားနေတဲ့ဥပဒနာညာ အာကြီးတဲ့ဒါပြန်အာကြီးတဲ့ဥပဒနာဉာဏ်ဖြစ်တော့ဒုက္ခလဉာဏ်ဒီမဉဏ်ကိုမရနိုင်အာကြီးတဲ့ဥပဒနာဉာဏ်မှာမဉဏ်ကိုရနိုင်တယ်လို့မှတ်လိုက်စမ်းပါမှန်ပါပါတပတ်ကြလားကြပါဗျာဒါဥပအောင်တေချာရေးကြည့်ပါလေဒိဋ္ဌိမပြုတ်ခိုင်းနဲ့ရှုတဲ့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ဒီဒုက္ခလအာနေတဲ့ဥပဒနာဉာဏ်မှန်ပါရှင်းမလားရှင်းပါတယ်ဒိဋ္ဌိမဖြုတ်ခဲနဲ့ဒိဋ္ဌိကိုဖြုတ်အောင်မမသိပဲနဲ့ အဲကိုယ်ရှိရောက်လာတယ်လေကိုယ်စိတ်ကလေးတွေကိုယ်ဝေဒနာလေးတွေဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်လို့မြင်တော့မြင်နေတာပဲအိဋ္ဌဒုက္ခအနတ္တကိုသုံးရစလုံးပဲမြင်နေတာပဲအိဋ္ဌလည်းမြင်လိုက်တာပဲဒုက္ခလည်းဒါပဲကူအနတ္တဆိုတော့ဒါပဲကိုဆိုထပ်ပြီးမြင်တာပါပဲထိုကဲ့သို့မြင်မမြင်ညာတော့လေခொနကပြောထားတဲ့ရှင်းလုံးသုံးခုကိုမရှင်းမဲနဲ့ရှုနေကြပါမူကအာနေတဲ့ဥပဒနာနဲ့ဉာဏ်ဖြစ်လေသောကြောင့်အာရှိတဲ့ဥပဒနာဉာဏ်ဖြစ်တော့မရောက်ပါဘူး ဒါဘလို့ရေးကြည့်တယ်ဆိုတော့မှန်းမရဘာဥပဒနာဉာဏ်ဖြစ်တယ်ဒိဋ္ဌိမပြုတ်ခဲနဲ့ရှုခဲ့တော့ဒိဋ္ဌိရုပ်ပြီးမှရှုခဲ့တော့အာရှိတဲ့ဥပဒနာဉာဏ်ဆိုရင်ဖြင့်သူ့နောက်ကမဉဏ်လိုက်တော့မယ်လို့ဆိုမဲ့ရှာမှန်ပါပါဒါဒကာရမတို့အမတန်ကြံကြီးကြံငဲနဲ့တကယ်ရေးကြည့်တဲ့အချက်တွေပြောနေတာနော် အင်းဒီဥစ္စာမေ့ပြစ်မယ်လို့များအောင်းမေ့ပြစ်လိုက်ပါနဲ့ဒီဥစ္စာဘုရားတော်မှာလေးသိမ့်ခြင်းနဲ့ကဘာသိမ့်တာပြောနိုင်ဖို့တော်လို့ရပါတယ်ဒိဋ္ဌိမပြုတ်ခဲနဲ့ဖြစ်ဖြစ်မြင်ခဲ့တော့ဘာဥပဒနာညာနဲ့အဲ့ဒါအာဇိယဥပဒနာညာမလာတဲ့အတွက်မဉ္ဇဏ်ဖွဉ္ဇဏ်မရနိုင်ဘူးရှင်းမလားရှင်းပါပြီကဲဒီခုနကသုံးချက်ဖြုတ်ပြီးတော့မှညာထဲမှာရှင်းပြီးတော့မှဖြစ်ဖြစ်တွေရှုတဲ့ပုဂ္ဂိုလ်ကြတော့အာဇိယဥပဒနာညာဖြစ်တယ် အာရှိတဲ့ဥပါဒနာဉာဏ်ဖြစ်လေသောကြောင့်နောက်ကမဉဏ်မကြခင်လိုက်လားမှန်ပါဘူးသဘောကျလားကျပါတယ်ဒါဖြင့်တော်တော်ရေးကြီးတယ်ဆိုတာအားလုံးဃာရမတွေသိကြပါဗလားသိကြပါဗျာသိကြရင်ဒီဥစ္စာကိုလက်မလွတ်ပါနဲ့ဆိုတဲ့ဥစ္စာကိုလေးစားစွာနဲ့ပဲသတိထပ်ပြန်ပြီးပေးပြန်ပါတယ်မှန်ပါဘူးရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ဒီဥစ္စာကိုဝိထုသက်တွေတာရကနဲ့ကွာပြကြစို့တော့တရားဓမ္မတွေနော် ဝိရုဒတိသာရကရဏပြကြဆိုတော့လို့ဆိုတော့ဘုန်းကြီးတို့ဘုရားသခင်ကိုရမကြီးနဲ့ဖွားဘက်တော်မောင်စံဆိုတာဒကာဓမ္မတွေအားလုံးကအသင့်အသင်ကြားဘူးကြလိမ့်ကြားဘူးရောက်ဖွားဘက်တော်လေဗျာနောက်ဘုရားသခင်ကိုရဘုရားလောင်းတောထွက်တဲ့အခါသူသည်နောက်တော်ပါဖြစ်နေတောထွက်တဲ့အခါမပါလားပါပါဗျာအော်ဖွားဘက်တော်လည်းဖြစ်တယ်တောထွက်တဲ့အခါမှလည်းသူပဲလိုက်ပို့อ่ะမှန်ပါ အဲဟိုဟာကဲသူတို့ပြောကြဆိုဆိုတော့နောက်သူလည်းပြန်လာပြီးနဲ့တော့အိမ်မမနေပြီးဒီကာလဘုရားတော်နဲ့ဘုရားရိတ်ကျင့်စဉ်နဲ့ဘုရားဖြစ်ဘုရားဖြစ်ပြီးဒီကာလနောက်သုရဏမင်းကြီးကသူ့သားတော်လွန်ဆွတ်တယ်ဆိုပြီးအမတ်တွေကြီးပင့်ခိုင်းဘယ်အမတ်တွေပင့်ပင့်ဟိုမှာသံဃာဝိသဖြစ်ဖြစ်နေနှင့်တယ်နောက်ဆုံးပဲသူလွတ်တော်လို့သူလည်းသံဃာဝိပြီးဒီကာလနေရတာပဲဆိုတော့လေဒကာရမတွေသိပါပြီအဲ့တော့သံဃာဝိနေတော့ နောက်ဘုရားခင်ကိုရုဏာကြီးဒီကလို့ဆိုလို့ရှိရင်ဖြင့်တဲ့သူဘုရားနဲ့45ပါးဆိုလိုပဲနေတာပါပဲနေပင်နေညာဆိုလဲသူဥပဒနာလို့လောက်တာပဲအနိစ္စဒုက္ခအနတ္တတွေလောက်တာပဲဘယ်တော့မှမမရဘူးဖိုးမရဘူးဆိုတဲ့ဓမ္မတွေမောင်စားမှတ်ထိုက်စမ်းမရဘူးနော်မရဘူးဖွာပဲတော်ဆိုတော့ဓမ္မတော့အတူတူจิตတန်းဝင်ရမှာဘဝဆိုတော့သိကြပါလားမရပါဘူးအဲ့ဒါမရဘူးမရဘူးဥပဝင်ရကုန်မရဘူးမှန်ပါပါ ကိုယ်ကရကုန်မရဘူးနော်မှန်ပါဗျာဘာရမလဲတဲ့သူလုံးနေတဲ့လောက်ကမှန်မှန်မှန်မှန်ပဲပဲအဲ့တော့လုံးလို့ကလည်းမရတော့ပုရိသစိတ်ကပျောက်ကြလားပျောက်ပါဘူးမပျောက်တဲ့အခါကျတော့ရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့နဲ့တွေ့တဲ့အခါရှင်သာရိပုတ္တရာကသူမရောက်ခင်ကလဲရန်ဖြစ်ရှင်မောက္ကလန်ကလည်းဝဲရန်ဖြစ်ပြီးကြလာနေတော့ရှင်သာရိပုတ္တရာရှင်မောက္ကလန်နေမြင်နိုင်မြင်နိုင်သူကဒေါသထွက် ဘုရားဖြစ်တုန်းကတော့ဘုရုမပါရမဟုတ်ဘူးဘုရားဖြစ်ပြီးအညွန့်ခူးစားနေကြတာတော့သာရိပုတ္တရာမောဂလနုပေါ်လေးငေါ့ကဆောင်းကနဲ့ဒီလိုယူရနေတာပဲဘုရားခင်ကိုရမေကြီးကဆုံးမရှာတယ်ဟေးဆန္ဒမင်းဒီကိုယ်တော်တွေသွားပြီးတကလားမညှိစုပါနဲ့ကွာဒီကိုယ်တော်တွေကသူတော်ကောင်းကြီးတွေပါမြေကြီးကဲ့သို့သိခံနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ပြောတော့မှနာတယ်နောက်ကြလာလို့ရှင်သူပြောတဲ့စကားကိုသူ့ဝစီကံကိုသူမစွန့်နိုင်လို့ပြောပဲနေတယ် ယောဂမြန်များသာလည်းဘုရားသခင်ကိုရမေကြီးကသူ့ကိုကြည့်လိုက်သူ့ညာအနုယင်ကြည့်လိုက်အနုယင်ကြည့်လိုက်တဲ့အခါကျလို့ရှိရင်ဒီကောင်ငါရှိဆုံးကျွတ်မဲ့ကောင်ဟုတ်ပါဘူးဆိုတော့သိတယ်ဘုရားရှိဆုံးကိုကျွတ်မှာမဟုတ်ဘူးတပည့်ကြလားကြပါဘူးဘုရားရှိဆုံးကိုမကျွတ်ဘူးဆိုတော့သူသိတယ်အဲ့ဒါနဲ့ဘုရားမရှိတဲ့အခါကျတော့အဲကွာတဲ့သာဝတိပြည်မှာသူ့ကိုငါသေးတဲ့အခါငါပြိဋိဘံဆန်တဲ့အခါဒီဆန္ဒဆိုတဲ့ကောင်ကအခုတော့ငါကြောင့်မန်တဲ့နေတာကွာငါဖះငါဖះနဲ့သူလုံနေတာ အဲ့တော့ငါမရှိတဲ့ခါ तू အဲ့ဒီခါမင်းတို့ပြမဒန်ထားကြဘယ်သူမှစကားမပြောဘဲနဲ့နေကြအဲ့ဒီခါမှာစိတ်ကြသွားလိမ့်မယ်စိတ်ကြတဲ့ခါကျမှတရားရှာလိမ့်မယ်ဆိုပြီးခါကယာရီထားခဲ့တယ်နောက်ဘုရားဝိနိဗ္ဗာန်ဆံတယ်ဘုရားဝိနိဗ္ဗာန်ဆံပြီးခါလာသူမှပြမဒန်ထားကြတယ်ယန္တိကဘယ်သူမှစကားမပြောတော့ဘူးသူ့ကိုအဲ့ဒီခါကျမှဟိုကြောင်သွားတယ်ကြောင်သွားသူ့အသေးလုံးကလူကမရှိတော့မှစိတ်တွေတခါတဲ့အားတွေကအမနာငယ်ဘုရားကအကုသရာမရှိဘုရားမရှိတဲ့ပုံမှာသူ့လည်းပြောမဲ့ အဖက်လုံးမဲ့လူကလည်းမရှိတော့အမှန်မှစိတ်တွေကတူပြီးဒီကလာသွားတယ်ဒါနဲ့သူကြောင့်လေသူဒီကလည်းရှင်သာဝတိပြီမှနေတယ်နေပြီးဒီကလည်းသူကြောင့်လေဒီကလည်းပဲအေးရလေးလိုက်ပြီးဒီကလည်းကြောင်းတွေလိုက်អော်တယ်ရှင်ဘုရားတို့ဒီကောင်ကြီးပြစ်မထိုက်ကြပါနဲ့ဆုံးမကြပါအောင်ဆိုဆုံးမကြပါအောင်ဟောကြစမ်းပါအောင်ပြောကြစမ်းပါအောင်သူကလိုက်ပြီးလောကလုံးနေရတာပေါ့လေအဲဒီလိုလုံးနေတော့ဟိုရန်တွေကဟောလိုက်ဟေးဆန္ဒတရားဆိုတော့မခက်ပါဘူးကွာ ယူပါနိစ္စံဝေဒနာနိစ္စံပညာနိစ္စံသင်္ခါရနိစ္စံဝိညာဏနိစ္စံခန္ဓာ၅ပါးကဟောဒီမှာနိစ္စကြီးပဲသဘောကျလားကျပါပြီအဲ့ဒီတရားတွေကလို့ဆိုရင်အနတ္တကြီးပဲကခန္ဓာ၅ပါးဒါကြောင့်ဘုရားကသဗ္ဗေသင်္ခါရနိစ္စသဗ္ဗေဓမ္မာနတ္တလို့ဟောရဲကွအဲ့ဒါနှုံးပွင့်ရတယ်ဒါရန်ရန်တာတွေကမဟုတ်ဘူးလားဟုတ်ပါဘူး ဟောတော့သူစီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ဒီကိုယ်တွေဟောတာလေအမှန်မှန်တဲ့တရားဆိုတာဒကာဓမ္မတွေညံ့ဆန်နေဖို့မလိုပါဘူးလိုပါပါဗျာအမှန်မှန်တဲ့တရားဆိုရလဲဟုတ်နေတာပဲမှန်ပါနေစာဆရှုခိုင်းတာပဲအဲဒီကတော့ရှုခိုင်းပြီးကြလာနေတော့ तू ရှုတာတဲ့တဲ့ရှုပင်ရှုညာတော့လေသူဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ခန္ဓာစသိမ့်တဲ့ခန္ဓာချုပ်သွားတဲ့ရှုရင်းမှတ်တဲ့ဒီခန္ဓာတွေချုပ်သွားရင်နိဗ္ဗာန်ပေါ်မှာမဟုတ်လားမှန်ပါ ရှင်ယမတဏဒီခန္ဓာဒုက္ခသစ္စာတွေဘာလို့ပိုင်းခြားလိုက်လို့ရှင်းဖြင့်ဒါဒီခန္ဓာကမချုပ်ပြီဘူးလားချုပ်ပါဘူး။ဘုန်းကြီးတို့ဟောနေကြတိုင်းဒကာဓမ္မတွေအထုတ်နေကြတိုင်းဆိုဒီခန္ဓာချုပ်သွားတာပဲ။ချုပ်လို့ရှိရင်ခန္ဓာကဒုက္ခသစ္စာအဲဒုက္ခသစ္စာချုပ်သွားတော့ဒုက္ခချုပ်တဲ့နေရာနေရာသစ္စာကအစမထိုးလား။ထိုးပါဘူး။အဲနိဗ္ဗာန်ပေါ်မလားဘူး။ပေါ်လား။သူဟာတဲ့ဒီအနိစ္စတွေအနတ္တတွေအမျိုးမျိုးရှုကြည့်တယ်တဲ့။ခန္ဓာစသိငြိမ်းတဲ့နိဗ္ဗာန်ကြီးမပေါ်လာဘူးတဲ့။ဒီကိုယ်တော်တွေဟောတဲ့တရားဟာတဲ့။ သူတို့ပြောတဲ့အချိန်လည်းအထုတ်ကြည့်ပါတယ်တဲ့ဒါကိုကိုယ်တိုင်နဲ့ငကောအထုတ်ထားပါတယ်တဲ့ထိုကဲ့သို့အထုတ်ပြီးတကလည်းထိုင်ရသလားခန္ဓာစိတ်သိငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုဘယ်နည်းနဲ့မှသူဟာမမြင်ပါဘူးတဲ့သဘောကျလားကျပါပြီဒီကမမြင်တဲ့ပြင်မာတဲ့သူစိတ်ထဲမှာလန့်လာသေးတယ်တဲ့ဆွဲလန့်လာသေးတယ်တဲ့မမြင်တဲ့ပြင်မာဒီခန္ဓာလေးဖြတ်ဖြတ်ဖြတ်ဖြတ်နဲ့ပြက်လာတဲ့အခါသူလန့်မြန်သွားလိုက်သေးတယ်ပြီးတော့ဒီခန္ဓာမရှိမှလည်းသူသိပြီးကြတာဆွေးရင်သေးတယ်တဲ့ သဘောကျလားဒါတွေကောင်းတတ်တတ်ဖြစ်ခဲ့လို့ရှိရင်ဘယ်နှုံးဘာအကုန်မလုံးဆိုတာလေးပေါ်ပေါ်လာသေးတယ်သူပေါ်ကုန်တိဋ္ဌာဘာဒကာရမတို့သူပေါ်ကုန်တိဋ္ဌာဘာတရားရဲ့စကားရေးပြီးတဲ့စကားနှခုံးကိုသူသုံးတာဆန္ဒသုံးတာဆန္ဒသုံးတာနော်သူအားရလိစ္ဆာနတ္တတွေရှုကြည့်ပါတယ်တဲ့ခန္ဓာတွေကိုနော်ရှုကြည့်တဲ့အခါမှာလန့်လန့်သွားတယ်တပည့်ကြလားကြပါလားလန့်လန့်သွားတယ်လေတမျိုးတဲ့ ပြီးတော့ဘာကိုရမလို့ဆိုတော့အကုစရာရှာတဲ့သဘောလေးကတစ်မျိုးပေါ်ပေါ်လာတယ်နှစ်မျိုးနှစ်မျိုးပေါ်တယ်ဒါလေကုဏတ္တဆိုဘယ်ဟာအကုမလို့လို့ဆိုတော့ဥစ္စာပေါ်ပေါ်လာတယ်ရဲမိလားရဲမိပါလမ်းသာရကတစ်မျိုးနော်မှန်ပါပါဘယ်ဟာအကုမလို့ဆိုတော့အကုစရာရှာတဲ့အတ္တရိရှိလေးကလည်းပါပါလာတယ်သဘောကျလား तू ကတော့အတ္တရိရှိမသိဘူးပေါ့လေ तू ပြောတဲ့အတိုင်းဘုန်းကြီးတို့ကဟောရတာမှန်ပါပါကဲ ဒကာဓမ္မတို့နေတိုင်းနေ့သွင်းရှိပါပြီဒီတရားခင်းလာတာဒီစကားနှလုံးကိုသေချာမှတ်စမ်းပါဆန္ဒကအနိစ္စအနတ္တတွေရှုပါတယ်ဒကာဓမ္မတွေရှင်မတ္တနဲ့သူဘာဖြစ်လာလန့်လာတာတမျိုးဒါတွေကုန်နိစ္စတွေအနတ္တတွေဖြစ်ခဲ့လို့ရှင်ဘာအာကုမလုံးဆိုတဲ့အာကုလုံးလေးရှားလာတာကလည်းတမျိုးပေါ်လာမှန်ပါပါဘယ်နှမျိုးပေါ်လာတမျိုးပေါ်လာလန့်သွားတာကတမျိုး ဘာကုမလုံးတဲ့ဓာရီကုဏိစ္စနတ္တတွေဖြစ်ကုန်ဘာများအကုအမှာတော့ဆိုတာပေါ်ပေါ်လာတယ်သဘောကျကျပါဘူးအင်းသူအဲ့ဒီတော့ဒီကိုယ်တော်တွေကခုနကရှင်များတို့ဟောကြပါအောင်ပြောကြပါအောင်ဆိုလို့ဟောတဲ့ကိုယ်တော်တွေဟောလို့အနိစ္စတွေအနတ္တတွေသူကြိုးစားကြည့်ပါတယ်တဲ့ဒကာဓမ္မတို့ကြိုးစားကြည့်တဲ့အခါနဲ့နိဗ္ဗာန်နဲ့ဘယ်တော့မှမမြင်ဘူးတဲ့သူဟုတ်ပါဘူးဘုရားအောင်ပါတယ်တော့ နိဗ္ဗာန်မရောက်မြင်ဘူးလားနိဗ္ဗာန်မမြင်ဘူးတဲ့နိဗ္ဗာန်မမြင်တဲ့ပုံမှာလန့်လန့်သွားသေးတယ်တဲ့ဒါရီရဲ့ဖြတ်ခနဲ့ဖြတ်ခနဲ့ပြက်သွားလေလေသူစိတ်ထဲမှာအင်းယတိမင်းရင်ထားတယ်လို့လန့်လန့်သွားတဲ့သဘောလေးရပေါ်လာတယ်ဒါရီကတော့ဘယ်တရားတွေအကုန်အတ္တတွေပဲအိဋ္ဌတွေပဲရှင်ဘာများအာကိုရမလုံးဆိုတဲ့ဒီစိတ်ကလည်းပေါ်ပေါ်လာတယ်နှစ်ချက်ပေါ်ပေါ်လာတယ်နှစ်ချက်နိဗ္ဗာန်လည်းမတွေ့ဘူးတဲ့ ဘယ်တော့ကဓမ္မတော့နိဗ္ဗာန်ကိုတွေ့ရတယ်မှန်ပါဗျာဘယ်နဲ့ဖြစ်တယ်လန့်သွားသေးတယ်လန့်သွားပါသဘောကျလားလန့်တဲ့သဘောလည်းပေါ်ပေါ်လာတယ်တဲ့ရှင်းပြီနော်မှန်ပါဗျာဒိဋ္ဌိနဲ့သဘောလည်းပေါ်ပေါ်လာတယ်တဲ့ဘာကိုရမလို့ဆိုတော့အကောရှာလုံးလေးကပေါ်ပေါ်လာတယ်ဘယ်နှခုပေါ်လာနိဗ္ဗာန်ကိုသူတွေ့ရတယ်မရှိတော့မရှိဘူးလားအိုးဒီကိုယ်တော်ကြီးပြောတဲ့တင်သူကိုယ်တိုင်ရှုကြည့်ပါလေရှုကြည့်ဒီဆုံးနိဗ္ဗာန်လည်းမတွေ့တဲ့ပြန်လန့်တာရဲ့ ဘာကိုရမလို့ဆိုတာရဲ့ဒါပဲပေါ်တာပဲတဲ့သူနိဗ္ဗာန်ကိုမပေါ်လာဘူးတဲ့ဒါကျွတ်တန်းဝင်မဲ့ဆန္ဒပါပဲတရားဓမ္မတို့ရင်းပြီလားရင်းပြီဘယ်တော့အနိစ္စဒုက္ခအနတ္တတွေ तू မမြင်ဘူးတဲ့လားမြင်ကြလားမြင်ပါဘူးမြင်မှတဲ့နဲ့လန့်လာတယ်တဲ့သဘောကျလားလန့်လာတဲ့ပြင်မတရားတွေကအကုသိုလ်မရှိလို့ရှိရင်ဘယ်ဟာများအကုရမှာပါလိမ့်မလဲဆိုတော့တွေးလုံးနဲ့ပေါ်ပေါ်လာတယ်ဟုတ်ပါဘူးဘယ်နှချက်လဲချက်ပါ ကဲတရားဓမ္မတို့ဝိပဿနာအခြေမပါပြီရှင်ဒါတွေတောင်ပေါ်လာသေးတယ်မှန်ပါပါအခြေမပါလို့နော်မှန်ပါပါဝိပဿနာရှုနေမှမှန်လို့ဆိုတဲ့အဓိပ္ပာယ်ကိုရှင်းကြရှင်းပါပါသူအိဋ္ဌရကနာတဲ့မမြင်ဘူးလားမြင်ပါလားလို့မေးဘယ်လိုရှင်းပါပါမြင်တဲ့အခါမှာတဲ့နိစ္စတွေချုပ်တဲ့နိစ္စနိဗ္ဗာန်လည်းသူမရပါဘူးတဲ့အနတ္တချုပ်တဲ့အနတ္တနိဗ္ဗာန်လည်းသူမရပါဘူးတဲ့တပည့်ကြလားအနိစ္စချုပ်တဲ့နိစ္စနိဗ္ဗာန်ကိုမရပါဘူး ဘောင်မီအနတ္တချုပ်တဲ့အနတ္တနိဗ္ဗာန်ကိုမရဘူးမရဘူးတဲ့အဲ့ဒါမရတဲ့ပြင်မှာသူစိတ်ထဲမှာတဲ့ဆန္ဒကလမ်းနာတွေလည်းပေါ်လာသေးတယ်ဘာအကွဲရမလို့ဆိုတဲ့တွေးလုံးနဲ့ပေါ်သေးတယ်နိဗ္ဗာန်မရတဲ့ပြင်မှာဒီနှုံးတောင်တိုးလာသေးတယ်မှန်ပါဗျာတရားဓမ္မတွေဟောတာအလုသမားကပြောတာနော်မှန်ပါဘယ်လိုကပြောတာပါအလုသမားအလုသမားဆန္ဒကပြောတာလုံရမတ်တနဲ့ပြောတာဒီကိုယ်တည်းက ဟောတော့ဟောချကြပါသူတို့ဟောတဲ့အတိုင်းလဲခုသူလည်းရှေ့ကလည်းလောက်ပါတယ်ခုဟောတဲ့ဟောရံကြားတယ်လည်းပြန်ပြီးလောက်ပါတယ်လောက်ပြန်တဲ့အခါမှာလဲခန္ဓာစသိင်းကြီးနဲ့နိဗ္ဗာန်ကြီးလည်းမရပါဘူးတဲ့ကြောက်လန့်တာတွေတောင်ပေါ်လာလိုက်သေးတယ်ဘာကွဲရမလို့ဆိုတော့တွေးလုံးတောင်ပေါ်လာလိုက်သေးတယ်ဒီကိုယ်တော်တွေဟောတဲ့တရားတစ်လုံးမှနေရာမကြဘူး ဘူးသူကတော့ဆွဲချက်တန်လိုက်ပြီရင်းနေကြလားရင်းနေပါဗျာသူကတော့ဆွဲချက်တန်လိုက်သေးတယ်ဒကာရမတွေဒီကိုယ်တော်တွေတော့ဟန်ကြပါဘူးဒီကိုယ်တော်တွေနဲ့နိဗ္ဗာန်ဝင်ဖို့တော့ဝိပါဒရဲ့အစရှိသေးတယ်သူစိတ်ထဲမှာတောင်တွေးလုံးတွေများနေသေးတယ်များရှင်းမလားရှင်းပါလားဘလောက်ကြောက်ရကောင်းတော့ဒကာရမတို့ကြောက်ရကောင်းပါဒါပဲနဲ့ကြောင့်ဒီဆန္ဒမှာဖောဘက်တော်လည်းဖြစ်ပါရဲ့တဲ့ဒီဘောကျွတ်တောင်းဝင်မဲ့ပုဂ္ဂိုလ်လည်းဖြစ်ပါရဲ့တဲ့ ဘယ်နဲ့ကြောင့်ဒီဥစ္စာနိဗ္ဗာန်မရပါလိမ့်မယ်အထုတ်တယ်လည်းအိစ္ဆဒုက္ခအနတ္တတွေစုံလို့စုံမရတာမြင်လည်းမရတာနဲ့ဘယ်နဲ့ကြောင့်မရပါလိမ့်မလို့ဆိုတော့ဒကာရမတို့ခဏကပြောတာပြန်ကောက်လိုက်သဘောကျအဲအိစ္ဆဒုက္ခအနတ္တကမလုတ်ခင်ဒိဋ္ဌိဖြုတ်အောင်အဲ့ဒါလည်းမဖြုတ်ဘူးရှင်းမလားရှင်းပါဗျာပရိစ္ဆေသောဥပ္ပါလည်းမလေးလာမိဘူးရှင်းမလားရှင်းပါအဲ့ဒါကြောင့်သူဒုက္ခရောက်နေတာပေါ်ကြပါလား gain ခင်ရတို့ အမတမဘုက္ကပါရမီရှိတဲ့ပုဂ္ဂိုလ်မျိုးဒီကြောင့်သိနတ်ဘုရင်ခင်ဗျားတို့နေရှာရခွန်းနဲ့တဲ့သေမဲ့ပုဂ္ဂိုလ်တွေရမှာလည်းမဟုတ်ဘူးမှန်ပါပါနေရှာရခွန်းနဲ့တဲ့လောက်မှာပဲဒါနိဗ္ဗာန်ရောက်ကြောင်းဆိုတော့လူတိုင်းသိမှန်ပါဒါကရှိကခုတ်ထင်ရှင်းလင်းရမှသိရလားမသိပါဘူးမသိတော့ကိုဆန္ဒခွာကြနေပါဗောလားနေရှာရခန္ဓာတာတွေတော့ကိုသူတော်မြင်မှုတယ်လို့သူမြင်တယ်လားမြင်ပါဘူးမြင်ပြီးသူနိဗ္ဗာန်ရတယ်ပဲလားမရတယ်ပြန်ဘာဖြစ်နေသေးတယ် ရောက်တယ်တဲ့ပြီးတော့ဘာကိုရမလို့ဆိုတဲ့ဒိဋ္ဌိတွေးလုံးဒိဋ္ဌိတောင်ပေါ်လိုက်သေးတယ်မှန်ပါရိပ်မိလားကဲမလုပ်လို့လားတရားဓမ္မတို့လုပ်ပါလုပ်ရနဲ့မရကဲလုပ်ရနဲ့မရတာခင်ဗျားတို့ကဘုံရှိကံရှိတဲ့ပုဂ္ဂိုလ်မျိုးဆရာတို့တွေ့ထားတဲ့တွေ့ဩဆန္ဒမရတာတို့ရိပ်မိပြီဆိုတာခင်ဗျားတို့ကအဖြစ်ထွက်ပါပြီမှန်ပါဗျာဆန္ဒမရတာဘာကြောင့်ပါလဲ ဒိဋ္ဌိမဖြုတ်ဘူးဒိဋ္ဌိမဖြုတ်ဘူးပြီးတော့ခန္ဓာပရိစ္ဆေသမုပ္ပါဒပရိစ္ဆေသမုပ္ပါကိုလည်းသူနားမလဲဘယ်ပါဘူးသဘောကျဒိဋ္ဌိလည်းမဖြုတ်ပရိစ္ဆေသမုပ္ပါကိုလည်းသူနားမလဲအဲ့ဒီနားမလဲမှုနဲ့သူခန္ဓာပရိစ္ဆေသမုပ္ပါသူနားမလဲဘူးမှန်ပါဘူးရှင်းမလားရှင်းပါအဲ့ဒီနှစ်ခုချွင်းရရှိနေတဲ့တဲ့၎င်းဆန္ဒမှာရကိုမရဘူးကိုတော်တင်ဟောတဲ့ကိုတော်နဲ့လည်းရံဖြစ်နေတာပဲသူရင်းမိမလားဘယ်လိုနဲ့ရံဖြစ်တယ် ကဲခင်ဗျားတို့လည်းဒီလိုဆရာကောင်းသမားကောင်းနဲ့ပြင်းရမှာပြင်းဆင်းရမှာဆင်းရှင်းတော့အမှန်ကိုစင်ပေးဒီလိုမှမတွေ့တော့ဘူးဆိုလို့ရှိရင်လေဒကာတက်တို့ဒကာအောင်တို့သွားပြီဗျဟင်သွားဘူးလားသွားပါဘူးသေချာသွားပြီဒကာဓမ္မတို့သေချာသွားပါပြီတဲ့ခင်ဗျားတို့လူဘဝရတဲ့ဘဝလေးမှာဖြင့်ဩဒါကြောင့် ယထာဘုဒ္ဓဉာဏ်ကတထပရိသီတာပေါ့ယထာဘုဒ္ဓဟုတ်တိုင်းမှန်စွာအစဉ်လေးတော့ပြောတတ်တဲ့ဆရာကိုဉာဏ်ရသိဖို့ရန်ပြောတတ်တဲ့ဆရာကိုတထဆရာကိုပရိသီတာပေါ့မင်းတို့ရှာပြအောင်ရှာစမ်းပါကွာဟုတ်တိုင်းမှန်စွာသူ့အစဉ်သူ့အလိုက်တကယ်ကျင်ရိုးကျင့်စဉ်ပန်နဲ့ဟောမှန်ဟောရတဲ့ဆရာဖြင့်ရှာပြအောင်ရှာစမ်းပါကွာလို့ဆိုတာဒီပါဠိမျိုးဟာဒီဒီပါဠိမျိုးက44ချိန်မှာ သူလိုအလားတူနဲ့ဆိုရင်94ကျင်လောက်ရှိတယ်မှားတာမှားတာဘာလို့နေတော့နေရမှာလဲဒိဋ္ဌိမဖြုတ်ပရိစ္ဆေဥပ္ပါကိုနားမလဲပရိစ္ဆေဥပ္ပါကိုကျင်နာမရတော့ကိုယ်ခန္ဓာဖြစ်ရှင်မှာကိုမသိတော့ဘယ်လိုရှုရှုဘောရဘာကျေးဇူးရှိအောင်မှာတော့ရှိပါဘူးသဘောပါကြပါလားပါပါဒါရင်ဒါဖြင့်ခမည်းတော်အတွက်မှာပဲဩဒီဖွားဘက်တော်ဆန္ဒတကယ်ပါရမီဖြစ်ပဲ ဒီဘက်ကောင်များလျှော်ရလျှော်နေတာဥပအောင်ဘာတွေပါလိမ့်မလို့ဆိုတော့ရိမ့်မိဗလားဗျာဆရာလျှော်နေတာမှန်ပါဟုတ်ကလားမှန်ပါသူကရင်လည်းမကတ်လို့သူကလျှော်နေတိုင်းလည်းဖြစ်မှန်ပါသဘောကျကျပါဘူးဒါရင်ဒါနဲ့အခုသူ့တရားတဲ့ပုဂ္ဂိုလ်တွေလည်းရဟန္တာတွေနော်မှန်ပါဗျာရဟန္တာတွေဟောတာကိုပဲသူ့စိတ်ထဲမှာတဲ့ဟောတဲ့အတိုင်းလဲသူကိုယ်တိုင်းလဲငါကရှေးကအထုတ်ပါတယ်တဲ့ သူဟောပြီးပြီးနောက်လည်းအထုတ်ပါတယ်တဲ့ဖြစ်ဖြစ်ဒီအထုတ်ပါတယ်တဲ့ထို့သောသောအထုတ်ညာဆိုလည်းခန္ဓာစသိမ့်ချုပ်ငိမ့်တဲ့နိဗ္ဗာန်အေးချမ်းတဲ့နိဗ္ဗာန်ကြီးလို့သူမတွေ့ပါဘူးတဲ့မတွေ့တဲ့ပြင်လန့်လန့်ပြီးနေသေးတယ်တဲ့ဟောပြက်ပြက်ခန္ဓာပြက်ခန္ဓာသွားလိုက်ဘယ်လိုဖြစ်ပါလိမ့်လို့လန့်လိုက်သူကသဘောကျလားကျပါပြီခန္ဓာကမရှိနည်းနည်းခန္ဓာလေးပြပြီးမရှိလိုက်သူက၆ထက်ကျသလိုထင်လိုက်ဒီလိုဖြစ်နေတာရိမ့်မိမလားရိမ့်မိပါ ကဲဒါနဲ့ပဲတဲ့ဒီလိုဖြင့်ဘာအားကိုးရမလို့ဆိုတာတောင်မှဒါတွေလည်းပြက်တွေဖြစ်နေလို့ဘာများအားကိုးရပါမလို့ဆိုတော့ပြန်ပြန်ပေါ်နေသေးတယ်ဒိဋ္ဌိကပေါ်နေပြန်တယ်ရိပ်မိဗလားဒါဖြင့်လေဓမ္မတို့အားထုတ်ရတာနဲ့မရတာပေါ့လေမှန်ပါဘူးဘယ်နဲ့ဆိုကြအားထုတ်ရတာမရဘူးဗျာအင်းအားထုတ်ရနေမရတာတော့ဖြင့်ဥပအောင်ချွင်းချက်ရှိလို့ပဲမှန်ပါဘူးတပည့်ကြ အာထုပ်ရင်လည်းမရတော့ဘယ်နဲ့ရောက်မှာလဲမသိပါဘူး။ဂိုင်းခင်ဗျားတို့သိကြပါပြီ။ချွေရင်ရက်ကိုဘုန်းကြီးမနေ့ကလည်းပြောတယ်ယနေ့လည်းအစမှာပြောပြန်တယ်နော်။ဘာချွေရင်လဲဆိုတာခင်ဗျားတို့ဖော်ကြ။ဒါဘာဖော်ကြ။အဲခန္ဓာပရိစ္ဆေသမုပ္ပါမလေးလာဘူး။ဒိဋ္ဌိမဖြုတ်ဘူး။ရှင်းမလား။ရှင်းပါဘူး။အဲ့ဒါလေး မပါလို့ရှိရင်ခင်ဗျားတို့အာပေါအောင်အိဋ္ဌဒုက္ခအနတ္တအာထုတ်ပါဆန္ဒအာထုတ်ရနေမရဘူးတဲ့မှန်ပါပါသူကိုယ်တိုင်အာထုတ်ပါလေတဲ့သူ့ကိုယ်ခေါ်ပြောတာဥပအောင်သူများပြောတာဟုတ်ကလားမဟုတ်ပါဘူးဗျာရှင်းမလားဆန္ဒကိုယ်တိုင်ပေါ်ပြောတယ်ဆိုတာဒကာဓမ္မတွေကောင်းကောင်းကြီးရှင်းပါဗလားရှင်းပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီပုဂ္ဂိုလ်ဟာရရရဲ့ဗန်းနဲ့အစဉ်ပြည့်နေလို့ရက်ွက်တွေပြည့်ရတယ်ဆိုတာမှတ်လိုက်စမ်းမှန်ပါပါ ရရရဲ့တန်နဲ့တရားဓမ္မတို့အစဉ်ပြည့်နေလို့ရကိုရချက်လက်တွေကုန်ပြည့်ရရှင်းပြီနော်ရှင်းပါပြီအင်းဒါနဲ့ပဲသူစိတ်ပြက်ပြီသဏ္ဍစိတ်ပြက်ဩဒီကိုယ်တော်တွေဟောတဲ့တရားနဲ့ငါနိဗ္ဗာန်ရောက်ဖို့ခဲမသေးရဲ့မသူကတော့ကြီးလိုက်သေးရိပ်နေပြီဒီကိုယ်တော်တွေဟောတဲ့တရားနဲ့တော့သူနိဗ္ဗာန်ရောက်ဖို့ခဲမသေးတဲ့တဲ့အပြီးတော့သူကမှန်တယ်နော် မှန်ပါဗျာအပိသရဒုက္ခမန္တာဆိုတာရိပ်မိကြပါလားမှန်ပါဒုက္ခမန္တာရောဒုက္ခပါဆန္ဒကမဟန္တာသဘောပါကြသေချာဒီတရားကိုဆုံးအောင်နာပါတဲ့ခင်ဗျားတို့အလုံးစင်နေတကွာအော်ဒီလိုလုပ်မှရမယ်ဆိုတော့ပေါ်လာလိမ့်မယ်အမတန်ဖို့တန်ပါလိမ့်မယ်သူလည်းရမှာပါပဲဒီဘက်ကလည်းရမှာပါပဲဟောတဲ့ပေးမယ်လူရှာရအောင်တဲ့ပေးမယ်လူရှာရအောင်ပါတကယ်သေးရ တကအောင်ပါရှာမှာပြည့်စုံရှာမှာကဲဒကာဓမ္မတို့တကယ်ကျွတ်တောင်းမှဘုရားရှိတောင်းမှဖုတ်တိုင်းမှာသာဟောရတဲ့ဆရာရှာသေးတယ်ဆိုလို့ရှိရင်ဖြင့်ခုခါဖြင့်ပြောဖို့ရမလိုတော့ပါလိုရသေးလားလိုပါဘူး။အဲဒါဖြင့်အမှန်အရေးကြီးတဲ့ဆရာရှာနီးအလုံးကိုရေးကြည့်တော့တယ်ဆိုတာဖြင့်တရားဓမ္မတွေအပေါ်ကြီးပေါ်ရောပေါ့ဗျာ။ပေါ်သေးဘူးလား။ပေါ်ပါဗျာ။သိရသေးချာချာမှတ်ကြစမှာကိုင်းလာနဲ့သူစိတ်ပြည့် ဒီကိုယ်တော်တွေဟောတဲ့သဗ္ဗေသင်္ခါရယူပနိစ္စဝေဒနာနိစ္စအစရှိသည်နဲ့သဗ္ဗေသင်္ခါရနိစ္စသဗ္ဗေဓမ္မအနတ္တတွေနဲ့ဟောလိုက်ကြတဲ့ကိုယ်တော်တွေဟောတဲ့တိုင်းကိုကိုယ်တိုင်ရှိကလုတ်ကြည့်လည်းမဟုတ်ဘူးသူတို့ဟောတဲ့အတိုင်းလုတ်ကြည့်လည်းကိုယ်ဘာမှမဟုတ်ဘူးမဟုတ်တဲ့ပြင်မှာအဲကြောက်ချမ်းလာညင်းလဲနိဗ္ဗာန်လည်းမရကြောက်တာတွေပေါ်လာသေးတယ်တနည်းအားဖြင့်ဘာကိုရမလို့ဆိုရတွေလဲစိတ်ထဲမှာပေါ်ပေါ်လာတော့ဒီကိုယ်တော်တွေဟောတဲ့တရားနဲ့တော့မကိုက်ပါဘူး ကိုယ့်ကိုချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်သူတော်ကိုတနာရတဲ့ဆရာသမားရှောင်းမတော်ပါတော့မယ်ဆိုမှဖြတ်ခင်တဲ့သတိရ။အော်ညီတော်နဲ့ငါနဲ့ဖောဘက်တော်နန်းတော်လည်းအတူတူဖောကြတာ။ဒီပုဂ္ဂိုလ်ကတော်တယ်။တပည့်ကြဘာသတိရတာ။ညီတော်နန္ဒသတိရတာဖောဘက်ရှင်သွားတွေ့။ညီတော်နန္ဒသွားပြီးသတိရတယ်။ညီတော်နန္ဒအခုပဲပြန်နေပါလိမ့်မလို့ဆိုအာကောတံမီပြီမှလို့သတင်းရတယ်။အဲ့တော့ကောတံမီပြီလိုက်မှပဲဆိုပြီးသူကြောင်း တခါတည်းတော့လေးပါလေးပိတ်အဲအဲ့ရလေးပါလေးထမ်းပြီးတခါတော့ကောကံမိပြီးတခါတည်းလိုက်တာညီကောင်နန်းမနေရာကြောင့်ဒီပုဂ္ဂိုလ်ကတော့သနာလဲသနာရတယ်တရားမှန်လဲကုညီပေါ်ရမှာပဲပြဖောပတ်တယ်လည်းဖြစ်တယ်အလုံးကိုတရားနန်းတော်ထဲမှာရင်းနှီးရတယ်ယခုဒီရန်တာတွေတော့ဟုတ်ပါရဲ့ဟုတ်ပြန်ဟုတ်များတယ်သူတို့ဟောတာအတိုင်းလုပ်ကြည့်တလုံးမှမဟာဘူးတပည့်ကြပါလားအဲဒါနဲ့ပဲသူဒါကြတဲ့ကောသံမိပြီးသွားလိုက်ကောသံမိသွားတဲ့ခါကျတော့ညီတော်နန်းနဲ့တွေ့တာပါပဲ ဝိရဇိယနာပြောတယ်ရှင်မယာရိဓာတိကားလဲဆိုလို့ရှိရင်သာဝတိပြီမှာတပိတော့ရန်တာတွေဆိုတဲ့ရန်ကြီးတွေရန်ငယ်တွေတပိတော့ရှင်မယာတို့ဒီကောင်းကြီးပြတ်မထားပါနဲ့တရားဟောကြစမ်းပါဦးဆုံးမကြစမ်းပါဦးတွန်တင်ညာစမ်းပါဦးလို့ဆိုတော့တပိတော့လိုက်ပြီးတောင်းပန်ပါတယ်တောင်းပန်တော့သူတို့လည်းဟောကြပါတယ်တဲ့အလုံးစုံကွာအိဋ္ဌပဲကွာအလုံးစုံနတ္တပဲကွာလို့ဟောကြတယ်သဗ္ဗေသင်္ခါရအိဋ္ဌသဗ္ဗေဓမ္မနတ္တလို့ဟောကြတယ် ဟောကြတဲ့တင်ပြီးတော့ကရှိကအထုတ်တာလည်းအထုတ်တာပဲအခုသူတို့ပြောတဲ့အခါမှာဒီနေစာရိနာတာတွေပြီးတော့အထုတ်တာပဲအာထုတ်ပင်အာထုတ်ညာဆိုတဲ့ပြီးတော့နိဗ္ဗာန်လည်းမရပါဘူးဖေ။မရတဲ့ပြန်လန့်ညင်းတော့လာလိုက်သေးဖေ။နောက်ဘုရားအပြက်ကလေးတွေပြတဲ့အခါဘာများအားကိုးရပါလားမလို့ဆိုတပည့်တော်မှာတခါတည်း၆ထည့်ကြသွားသလိုစိတ်ကဖြစ်ဖြစ်သွားတယ်။အားကိုးရမရှိတဲ့အိဗယ်ရောက်တော့သွားတယ်။ဟုတ်ပါဘူး။သဘောကျ။ရပါပါ။အဲဒီလိုဖြစ်ပြီးကြတာနေတဲ့အတွက်တဲ့။ အရှင်ဘုရားအဖြစ်တပည့်တော်ကဲတင်နိုင်လိမ့်မယ်လို့ထင်ပါတယ်အဲဒါကြောင့်အရှင်ဘုရားတွေကလည်းရှင်တပည့်တော်ဆုံးမပါအောင်တွန်းတယ်မအောင်တရားတွေရအောင်ကြိုးစားပြီးတကလည်းပြေးပါအောင်တပည့်တော်ဘုရားလည်းမရှိဘူးကိုယ်ရမှဖြစ်နေပြီဆိုပြီးတကလည်းသူရောက်အာရှင်လည်းအဲ့ဒီကြတော့ပါတာပေါ့ငါလို့မင်းတို့လျှောက်တန်တယ်ကွာငါလည်းဝန်တာလိုက်တာမင်းကရလိုက်တဲ့ပုဂ္ဂိုလ်ဒုတိယဖြစ်ပါတယ်ကွာဘာမှအငဲ့ရမရှိပါဘူး မင်းရရတဲ့ပုဂ္ဂိုလ်ဒုတိယဧကန်ရှိတကယ်ဖြစ်ပါတယ်ဆိုပြီးသူပြောလိုက်တဲ့အခါကျတော့တကယ်ဝမ်းသာတယ်မှန်ပါအရင်ကမရခဲ့တာတွေအခုပျောက်ပြီးတဲ့ကလာဝမ်းသာတဲ့စိတ်တွေကပေါ်လာမှန်ပါဝန်လာတဲ့စိတ်ကပေါ်လာပြီးရှင်းနေတာကတွေးလိုက်။တရားတော့ဟောရတော့မှာပဲသူจิตတန်းဝင်တဲ့တရားတော့ပြောရတော့မှာဘယ်နဲ့ကြောင့်အခု तू ဟုတ်ကိုယ်တော်တွေဟောရတယ်တရားတော့တရားမှန်ပဲ။ဘယ်နဲ့ကြောင့်သူ့မှာနိဗ္ဗာန်လည်းမမြင်လမ်းငယ်ကလည်းဖြစ် ဘာများအကုရမလို့ဆိုတဲ့တွေးလုံးတွေကလည်းဖြံဖြံကြီးပေါ်ဘယ်နဲ့ကြောင့်ပါလဲမလို့ဆိုတော့ဩသူဒီကားလို့ဆက်လို့ရှိရင်ဖြင့်အားနေတဲ့ဝိပဿနာနဲ့လုံနေတယ်ပဋိစ္စသမုပ္ပါနားမလဲပဲနဲ့အားနေတဲ့ဝိပဿနာလုံနေလို့ဘုရားတခါလဲဆွဲချက်တန်လိုက်သဘောကျတရားဓမ္မတွေသိချာမဆမ်းမဒီစကားသိဖို့တန်တယ်စကားဒီတက္ကရာဒိဋ္ဌိဆိုတဲ့ သစ္စာဒိဋ္ဌိဥစ္စေတာဒိဋ္ဌိဆိုတဲ့ဒိဋ္ဌိ၃မျိုးမဖြုတ်ဖဲနဲ့ဖြစ်ပြက်လုပ်ပြီးနေသောကြောင့်အားနေတဲ့ဝိပဿနာတဲ့မှန်ပါပါရှင်းမလားရှင်းပါပြီဒိဋ္ဌိမဖြုတ်ဘဲနဲ့လုံနေလို့ဗါတဲ့အာမေန်ဖြစ်ပြတော့မြင်နော်မှန်ပါပါမြင်ပင်မြင်ရတော့လေဘာဥပဒနာဖြစ်အာမေန်အဲ့ဒါအာနေတဲ့ဥပဒနာဖြစ်ပြီးဒီကလာနေတယ်တဲ့ဘယ်နဲ့ကြောင့်အာနေတဲ့ဥပဒနာဖြစ်ရတဲ့တုံးဆိုတော့ပရိစ္ဆာသမုပ္ပါကိုသူကိုယ်တိုင်ဖြစ်တဲ့ခန္ဓာပရိစ္ဆာသမုပ္ပါကိုကောင်းကောင်းနားမလဲဘူးရှင်းမလားရှင်းပါ သူကိုယ်တိုင်ဖြစ်တဲ့ခန္ဓာပရိစ္ဆေသမုပ္ပါကောင်းကောင်းနားမလဲပဲနဲ့ဒီတိုင်းဖြစ်တဲ့တွေအနိစ္စတွေအနတ္တတွေရှုနေတဲ့အတွက်ဒီသံဃမှာဖြင့်တဲ့ဒုဗ္ဗလဥပဒနာဖြစ်နေတဲ့တွေ့တဲ့ဒါကြောင့်မက်ဖို့မရတဲ့ပြန်မှာသူ့မှာကြောက်သေးကြတယ်လို့လန့်လန့်သွားတယ်။ဟောခန္ဓာကဖြတ်ကနေပြက်ပြလိုက်ဘာမှမရှိတာလေးပြလိုက်ရင် သူကအကိုရပြုတ်သွားပြီးကြောက်ထက်ကြသွားဆိုတော့စိတ်ကဖြစ်ဖြစ်သွားတယ်အဲ့ဒီမလန့်လာပြေးတယ်ဥစ္စေရာလေးတွေဖြစ်ဖြစ်သွားတယ်ခန္ဓာကပြတ်သွားတာမြင်လိုက်သူကလန့်သွားလိုက်သဘောကျလားခန္ဓာကမရှိတာမြင်လိုက်သူကလန့်သွားတော့တခါတည်းငါကခန္ဓာကိုစွဲနေတဲ့ဥစ္စာအကိုရကြီးကပြုတ်သွားတော့အင်းသေဘဘဝနဲ့ဂိုင်းဆွဲတာကဂိုင်းပြုတ်သွားသလိုဖို့ကနေဖို့ကနေစိတ်ကပြက်ပြက်သွားအောက်ကျကျသွားဥစ္စေရာလေးတွေဖြစ်ဖြစ်သွားတယ်သဘောကျ ပြီးတော့အာဟုရအခုတရားရှိရပြတ်သွားတဲ့ခါကျတော့အာဟုရမရှိအောင်ပဲဖြစ်သွားပြီးဒီကရနေတော့ဘာအာဟုရမလုံးဆိုတဲ့နောက်တစ်လုံးကလာတဲ့မလာတဲ့အဲ့ဒီလိုကြီးဖြစ်ပြီးဒီကရနေတော့ဩရှင်နန္ဒကသေးသေးချာချာညာသူ့ညာကိုချိန်ပြိတ်တော့မှပဋိစ္စသမုပ္ပါနားမလဲပဲနဲ့ဖြစ်ပြက်ကြီးဖြိုင်ဖြိုင်လုံနေတဲ့ပုဂ္ဂိုလ်ဒုတိယမို့နိဗ္ဗာန်မရတာကိုလို့စွဲချက်တန်လိုက်တာ ရိမ့်မိဗလားဘလောက်ဖို့တန်တယ်ဆိုတာဓမ္မတွေလင်းနေနဲ့စဉ်းစားပါဖြစ်ပြလို့တိုင်းနိဗ္ဗာန်ရောက်လိမ့်မယ်လို့အောက်မေ့မနေနဲ့ရှင်းမလားရှင်းပါအဲဥပအောင်ဘာလို့နေတုံးများခန္ဓာမှုဒိဋ္ဌိကောမှုနဲ့ဒိဋ္ဌိကောမှုနဲ့ခန္ဓာပရိစ္ဆာသမုပ္ပါနာလည်းမှုနောက်ကဓမ္မတွေဘာလို့နေတုံးအေး ဒိဋ္ဌိကွာမှုနဲ့ခန္ဓာပရိစ္ဆသမုပ္ပါနားလည်မှုဟာအလွန်ရေးကြည့်တယ်ဆိုတာရိပ်မိပါလားရိပ်မိပါဗျာအကဲဒီနှစ်ခုဒိဋ္ဌိလည်းမဖာဘူးခန္ဓာအခုဖြစ်နေတဲ့ကိုယ်ခန္ဓာဤအဲစားကျင်တဲ့စိတ်ဖြစ်လာတယ်ပရိစ္ဆမှုအစအင်းဒါလည်းမသိဘူးစားပြီးတော့ဘာဖြစ်လိမ့်မယ်အဲဒီစိတ်ရှင်တွေတမ်းပြီးဖြစ်တာကိုလည်းအင်းဘ ᱹ ဘ ᱹ ဘ ᱹ ဖြစ်တယ်ဘ ᱹ ဘ ᱹ ဘ ᱹ ဖြစ်တယ်လို့မသိတော့ဒိဋ္ဌိရောပြုတ်ပါမပြုတ်ပါဘူးဗျာမပြုတ်ဘဲနဲ့အားလုံးနေတာဒိဋ္ဌိကြီးတမ်းနဲ့ဖြစ်ပြဖြစ်ပြလို့လုံးနေတာဖြစ်ပြတော့မြင်ပါရဲ့တဲ့ ဒကာဓမ္မတို့မှန်ပါဖြစ်ဖြစ်မြင်냐တော့လေတဲ့တကယ်ဖြစ်ဖြစ်မြင်တဲ့အချိန်ကျတော့အပြည့်လည်းမြင်လိုက်ပါရောသူ့မှာဘယ်နဲ့ဖြစ်တတ်တုံးဆိုလို့ရှိရင်အာကိုရပြုတ်သွားတဲ့အထိပ္ပယ်မျိုးမှန်ပါတခါတည်းအာကိုနေတဲ့သကိုင်းဟာဝုန်းနဲ့ကျိုးသွားတယ်ရင်နဲ့ဖုတ်ပြီးသွားတယ်ပေါ့ဗျာမှန်ပါအာကိုရပြုတ်သွားအဲ့ဒါမျိုးဖြစ်တတ်တယ်တဲ့ရင်းမိလားရင်းမိပါငါတို့အတ္တရိယံပြုတ်လို့အာကိုထားတာကိုမှန်ပါအတ္တရိယံပြုတ်လို့ဘာလုပ်ထားတာလဲအာကိုထားပါခန္ဓာအာကိုထားတာ ခန္ဓာအနတ္တတို့ပြလိုက်ပါရသူ့တခါတော့ဖုံနဲ့ဖုံနဲ့ဖြစ်တယ်တခါတော့ညံမရတယ်ပြန်မှာလန့်လန့်မသွားဘူးလားအဲ့ဒီလိုသွားတယ်တဲ့ပြီးတော့တခါအင်းဒါကလည်းခဏခဏပြည့်နေဘယ်တော့ဘယ်ဟာများအာကိုရပါမရုံဆိုတဲ့အာကိုသစ်ကကိုမရှာဘူးအဲလန့်မှုနဲ့အာကိုသစ်ရှာမှုကြီးပေါ်တယ်တဲ့နိဗ္ဗာန်မရဘူးဒကာဓမ္မတွေဘယ်နဲ့ကြောင့်မရပါလိမ့်မလို့ဆိုတော့ပရိစ္ဆေသမုပ္ပါနားလည်မှုမရှိတာဒီကြောင့် သက္ကာယဒိဋ္ဌိမြင်ကွာခဏကဒိဋ္ဌိသုံးမျိုးကိုမဖြုတ်မိတာကတည်းကြောင်းရမ်းပြီးတဲ့ကရရှာပေးတဲ့အတိုင်းဖြစ်ပြက်ဖြစ်ပြက်လို့သာလုံနေလို့ဖြစ်ပြက်မြင်တော့မြင်ပါရဲ့ဒိဋ္ဌိတွေကတန်တန်ဖြစ်တာဒီကြောင်းပရိစ္ဆေသမုပ္ပါအကြောင်းကျိုးမဆက်တတ်တာကလည်းဒီကြောင်းဤကြောင်းတွေကြောင်းတဲ့ခန္ဓာစသိဉ္ဇဉ်ရဖြစ်တဲ့နိဗ္ဗာန်ဆန္ဒမရဘူးမှန်ပါပါဒါရှင်ကတွေးချိုက်တပည့်ကြရှင်းတယ်ဘလို့မြင်တယ်ဆိုတာမှန်ပါပါ ဘုရားဓမ္မတို့တဘုရုကဆွဲချက်တင်လိုက်တာတော့ရှင်အနန္ဒာဆွဲချက်တင်လိုက်သူပြောတာနဲ့ကောမကိုက်ဘူးလားကိုက်ပါဘူးအဲသူဒီလိုပြည့်နေတာအကဲခတ်ပါအောင်မယ်ဆိုပေကဲခိုက်တော့ဩဒီသန္တာတော့ခွာကြတဲ့ကောင်မပဲနိဗ္ဗာန်မြင်နိုင်လေနသက်္ကာရီတည်းမဖြုတ်ဘူးခန္ဓာပရိစ္ဆာမဘာလည်းနားမလဲဘူးသူရမ်းပြီးလုံနေတာတော့သူများပြောတာညာနဲ့သဘောကျလားအဲ့ဒါကြောင့်သူနိဗ္ဗာန်မရရှာတာဆိုတော့ဓမ္မအားလုံးတရားဓမ္မတွေစဉ်းစားတာပေါ့ ဘုရားဖြစ်စားကသူရမ်းနဲ့ဘုရားဖြစ်ပြီးမကြပါဘူးသူရမ်းဖြစ်တယ်မှန်ပါဟုတ်လားဘုရားပြိနိဗ္ဗာန်စံပြီးအခုချိန်မှာကဲဥပဒနာလောက်လောက်လာတာဘယ်တော့ကြာတယ်ဆိုတာပြင်ပြောဖို့လိုသေးလားမလိုပါဘူးဗျာဘယ်ဖြစ်စားကမဟုတ်လားကအောင်ကခဏခဏသွားပင်တာသူရောနာကလေအဲ့ဒါသူနောက်ဆုံးမကြဘူးလားဘုရားကွန်ပြီးဘုရားဖြစ်ပြီးတဲကြတာမဟုတ်ပါဘူးသူသင်္ကန်းဝတ်တာနောက်ပြိနိဗ္ဗာန်စံပြီးမှဘုရားကသူရမယ်ဆိုတော့ဘုရားပြိနိဗ္ဗာန်စံပြီးတော့မှသူခொနဲ့က ကိုတော်ရစီတရားတောင်းတာမဟုတ်လားမှန်ပါပါဗျာကဲဒါဖြင့်ဒကာဓမ္မတို့အပြင်းဆုံးဘယ်53လောက်တို့ရှိရတော့မယ်မှန်ပါပါ40လောက်အောက်ဆုံးထားရှိရမယ်ဒါလောက်ထီအောင်ဥပဒနာလုပ်လုပ်ခဲ့ပါတယ်တဲ့ရကြရလားမရပါဘူးဗျာချုပ်ရင်းနဲ့ရှိလို့ပေါ့မှန်ပါဗျာတပည့်ကြရလားဘာကြောင့်မရပါချုပ်ရင်းနဲ့ရှိလို့ကောင်းပြီဒါဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေဘာမှမပူနဲ့တရားကိုဆက်နာချုပ်ရင်းချက်ရှိတာကိုလုတ်တအောင်လည်းပြောမယ် ဟုတ်ပလားခြုံရင်းချက်မရှိတာကိုမရှိအောင်လည်းပြောပေးမယ်မှန်ပါပါခြုံရင်းချက်လည်းခင်ဗျားတို့မလုပ်ခင်ကပြောပေးမယ်လုပ်ရမယ်တရားကိုလည်းပြောပေးမယ်ဆိုတော့ဩခင်ဗျားတို့မောင်ဆန်နဲ့တာတယ်အောက်မိပါမှန်ပါပါမောင်ဆန်မဟုတ်နှစ်ပေါင်း40တည်းတော်ဒုက္ခရောက်နေပြီရောက်ပါပြီသူအောင်ရရလားမရပါဘူးမရဘူးပြိဋိဘံအောင်ဆန်သွားပြီဗျာပြိဋိဘံဆန်သွားတာတောင်မှအခုသူ့မှာဘာမှချုံးမကြသေးပါဘူးဘုဒ္ဓရှင်လုံးလုံးပဲရှိနေသေးတယ်လူရှင်လည်းတွေ့တယ်မှာသူသူပြည့်စင်ကဲခတ်လို့ အကယ်လေးတဲ့ခါရှိပါသေးတယ်တရားဓမ္မတော့အခုကဲခါတော့တဲ့ရင်မလားတဲ့ပါဘူးဘာဖြစ်နေလို့ဒီဆန္ဒအနိစ္စဒုက္ခအနတ္တတွေလောက်ပါရဲ့သားနဲ့မဉ္ဇဏ်ဖုန်ညာမရပါလိမ့်မလဲလို့ဆိုတဲ့ဥစ္စာရှင်အနန္ဒတွေးလုံးကပေါ်ကြပေါ်ပါဘူးအင်းသူပါပါတဲ့တော့အဲ့တော့ဘာဥပဒနာဖြစ်နေတော့အားနေတဲ့ဥပဒနာဖြစ်နေတယ်တဲ့အာရှိတဲ့ဥပဒနာဘက်ကမကူဘူးတဲ့မကူပါဘူး သဘောကျအာနေတဲ့ဥပဒနာဖြစ်နေတယ်တဲ့ဒါကြောင့်အာနေတဲ့ဥပဒနာနဲ့ရှုလိုက်လို့ရှိရင်ဖြင့်လေဟိုအပြက်ပြလိုက်ရင်ကို့မှာတခါချောက်ကြီးတဲ့ကြသွားသလိုဝင်းနဲ့ဖိုးဖိုးသွားတယ်အခုကပြုတ်ကုန်သွားတယ်မှန်ပါဟိုအပြက်ပြလိုက်လေအခုကပြုတ်သွားလိုက်ဟာငါဘာအခုရမလို့ဆိုတော့နောက်ကပြန်ပေါ်ဒိဋ္ဌိကပြန်ပေါ်လိုက်ဒီလိုဖြစ်နေတာတဲ့အဲ့တော့သူမရနိုင်ဘူးရိပ်မိရပါလားရိပ်မိပါဘူး gain ဓမ္မတို့ဩဒါဖြင့်တပည့်တော်တို့ခင်ဗျာ ရှင်ဘုရားများရိဟုသောဆရာကောင်းတွေနဲ့တွေ့ရတဲ့သူဩဥပဒနာဆိုတာနောက်မှလောက်ရမှာပါလားပေါ်လားပေါ်သေးဘူးလားပေါ်ပါဘူးဥပဒနာပါပါလေနောက်မှလောက်ရမှာရှိဥစ္စာပြိဿသမုပ္ပါနားလဲပြီးတော့တက္ကရာရီဖြုတ်အောင်မှာအဲ့ဒါဖြုတ်ပြီးတော့မှဖြစ်ပြက်လောက်ရမှာမှန်ပါပါရှင်းမလားရှင်းပါပြီတော်တော်သေးခင်ဗျားတို့ဖြစ်ဖြစ်ခင်ဗျားဆိုင်ရင်တော့ဘုရားကြောက်ထဲကြကြအောင်မမြင်သေးဘူးဟမ် ရောက်တဲ့ကြမယ်ဆိုတော့မသေးကြဘူးလားသိကြပါဘူးခိုင်းဒါဖြင့်ဒကာဓမ္မတို့ဒီဝတ္ထုကိုပဲဆုံးနားထောင်ကြည့်ပါအောင်ပြီးတော့မှကိုယ်လှုပ်ရှင်ပေးကြတာပေါ့ဒကာဓမ္မတွေလှုပ်ရှင်ရမှာပါပဲအဲ့ဒီလိုဖြစ်နေတော့ရှင်ရဏကအကဲခတ်လိုက်อืมလိုတာကတကယ်လိုနေတာကိုဝိပဿနာသာရှုနေတာကိုဒိဋ္ဌိပဲမခွာခန္ဓာပရိစ္ဆာသမုပ္ပါဖြစ်တာကခန္ဓာပရိစ္ဆာသမုပ္ပါကြီးအစဉ်ကိုလည်းသူမသိဘူး ဩပြီးတော့ဟုတ်ကိုယ်တော်တွေများ तू ကဆွဆွဲလိုက်တယ်ဒီကိုယ်တော်တွေဟောတဲ့တရားနဲ့တော့ तू နိဗ္ဗာန်ဟောမှာမဟုတ်ပါဘူးတခါတည်းသူတို့ပြောတဲ့တန်ရှုကြည့်တဲ့အခါလဲအမျိုးမျိုးဖောက်ပြန်နေတာတွေ့ရတယ်လေသူကတောင်မှဥပအောင်ဆွဲချက်တင်နေသေးတယ်မှန်ပါဗျာအပိပတ်တော့သူကမန္တာဆိုတာဓမ္မတွေရေးမိဗလားရေးမိပါဘူးသူကမန္တာသူကမန္တာသူများမန္တာလို့ဆိုကြမလားဆိုပါဘူးကောင်းပြီဒါနဲ့ရှင်နာကိုင်းဒီကောဒီအတွက်တော့သူ့အတွက်တော့တရား သေးသေးချာချာရိုးမှပဲဆိုဗိဓကသုံးပုံနဲ့ရွေးရှာဗိဓကသုံးပုံနဲ့ရွေးရှာတော့သတ္တရဥစေရပြုတ်တဲ့ပြုတ်တာကိုဟောတဲ့ဘုရားဟောတော်မူတဲ့ဥစ္စာရှောက်ရှာရတယ်။တပတ်ကြလား။သက္ကရာဥစေရပြုတ်တယ်ဘာလို့တော်ဘူးဘုရားဟောတော်မူထားခဲ့တာကိုလိုက်ရှာရတယ်။လိုက်ရှာတော့ရှင်ကနာတွေ့ကိစ္ဆာနာအနှွယ်ဖြစ်တဲ့ယန္တဘာကိုသက္ကရာဥစေရ ဖြုတ်နီးသတ္တရာဥစေရာပြုရင်တက္ကရာတွေကဘာသွားတယ်နော်မှန်ပါဗျာအဲ့ဒီဖြုတ်နီးကိုဟောတော့ဒီပုဂ္ဂိုလ်ကြွတောင်းမှန်သွားတာမြင်လိုက်တော့ဩဒီတရားနဲ့မှဆန္ဒနေရာကြမှာဆန္ဒဒိဋ္ဌိမပြုတ်ဖဲနဲ့ပြိဿသမုပ္ပါနားမလဲဒိဋ္ဌိကမပြုတ်ဖဲနဲ့ဖြစ်နေတဲ့တွေ့ဒီဆန္ဒမှာအခုကြားလိုက်ကြားလိုက်ပြီနှစ်ပေါင်း30လောက်ရှိနေပြီဖြစ်ပြတယ်လည်းအမြင်သားအနိစ္စဒုက္ခအနတ္တတွေလည်းအမြင်သားမြင်မယ်မြင်냐ဆိုလဲ तू မရတာပြိဿသမုပ္ပါနဲ့သက္ကာရိတိခံလို့ပဲမှန်ပါ ဒါဖြင့်အဲ့ဒီဥစ္စာကိုပဲဟောမှာပဲတက္ကရာတိဖြုတ်တဲ့ပါဠိတော်ဟောမှာပဲဒကာဓမ္မတို့တရားရှာတွေ့ပါပြီ။ကဲဥပဒနာဟောမှာလားတက္ကရာတိဖြုတ်တာဟောမှာလားတက္ကရာတိဖြုတ်တာဟောမှာပါသေးကြပြီဥဆိုင်တော့မသေးကြဘူးလားသေကြပြီသေကြပြီဓမ္မတို့ဘာဟောမှထင်ကြတက္ကရာတိတက္ကရာတိဖြုတ်တာကိုဟောပါလိမ့်မယ်ဆိုတော့မှဓမ္မတို့က ဘုန်းကြီးများတွေကလည်းယဉ်နေပြီးဒီကလာနေကြတော့ခင်ဗျားတို့ကသိပြီးသားဖြစ်ပြီးဒီကလာနေကြတယ်တရားရည်ကလည်းဝါတော့ထုတ်ဖို့ရအလွယ်လေးပြရမှာပဲအလွယ်လေးပြရမှာပဲကဲကြည့်ပါတဲ့ပရိစ္ဆေသမုပ္ပါကြည့်လိုက်လို့ရှိရင်နားလည်ပါတယ်ဒါကတော့ဝိညာဉ်ပြီးတော့ဘာလာတော့နိုင်နိုင်ပြီးတော့ဘာလာနာ အတ္တဖြစ်เสียဝေဒနာဖြစ်เสียသနာဖြစ်เสียဥပါဒနာဖြစ်เสียအဲကံဆိုရတာဒီဘဝအကုန်မဟုတ်လားကုန်ပါဒီဘဝဖြစ်စဉ်ဒကာရမတို့သဘောကျဒါဒီဘဝဖြစ်စဉ်နေတိုင်းပြနေလို့ဒါရရှုပ်เสียမလို့ပါဘူးဘယ်ဒီဘဝအစဝิญဉ္ဇကဆိုတာဘုန်းကြီးကလည်းပြောထားပြောဘူးလားပြောပါဘူးသက္ကဝิญဉ္ဇဆိုတာဝิญဉ္ဇကနာဝิญဉ္ဇဘောနိကာဝิญဉ္ဇမနောဝิญဉ္ဇဆိုတော့ဝิญဉ္ဇကကြီးပဲစပုတ္တိဝิญဉ္ဇကကြီးပဲစတော့ပြိဋ္ဌိဝิญဉ္ဇသွားမည်ယူနေဟုတ် နော်မှန်ပါကောင်းပြီရှင်းလားဗလားရှင်းပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့သိတဲ့တိုင်းတဲ့ဟောဒီဝေဒနာဒါတွေသာထားပါတော့ဝေဒနာလေးကချုပ်သွားတဲ့အခါမှာဒီနေရာမှာဘုသူပေါ်မှထင်ကြတယ်ဝေဒနာချုပ်သွားပြီဟုတ်လားဝေဒနာပြည့်စရာပါပေါ်တဏှာတဏှာဒီနေရာပေါ်မှာဒီတစ်ခုပဲရှိတယ် ဒီဘက်ကတွေရောရှိပါရဲ့လားရှိပါဒီဘက်ကတွေလည်းမရှိဘူးဒီနောက်ကတွေလည်းပြထားလို့နော်မရှိပါဘူးမရှိပါဘူးဒါဖြင့်အရင်ဆုံးကတော့သူဘယ်သူနဲ့အသက်ရှင်နေတော့ဝေဒနာနဲ့အသက်ရှင်ဝေဒနာနဲ့အသက်ရှင်သဘောကျဒုက္ခဝေဒနာနဲ့သောလောကအသက်ရှင်နေမယ်ဒီနေ့ဒုက္ခဝေဒနာနဲ့သောနဲဥပ္ပခဝေဒနာနဲ့သောဒါဖြင့်ခင်ဗျားတို့ဘယ်အချိန်မဆိုခင်ဗျားတို့ဝေဒနာခန္ဓာပေါ့မှန်ပါဗျာဘယ်အချိန်မဆိုဝေဒနာခန္ဓာကြီးပဲ သဘောကျလားဒီခါဒီပြုံးပြီးမြတ်သက်ရှင်နေတဲ့ခါမရှိဘူးအဲ့ဒါဒုက္ခဝေဒနာခန္ဓာနဲ့သက်ရှင်တယ်ဒီခါဒီမဲ့ပြီးမြတ်သက်ရှင်နေတဲ့ခါရှိသေးတယ်ဘုရမကြီးမဲ့နေတဲ့ဟိုကလေးလေးမဲ့နေတဲ့ခါမရှိဘူးလားအဲ့ဒါဒုက္ခဝေဒနာခန္ဓာနဲ့သက်ရှင်တယ်ဒီခါဒီမှန်မှန်ကန်ကန်နဲ့မျက်စိမျက်နှာတီတီနဲ့သက်ရှင်နေတဲ့ခါကမရှိဘူးအဲ့ဒါဥပ္ပခဝေဒနာခန္ဓာနဲ့သက်ရှင်တယ်သေချာမှတ်ပါတယုတ်စာကို အင်းပြုံးပြီးကြတာနေတော့မသေးသေးတာကဘာပါလဲအင်းမဲ့ပြီနော်ဒုက္ခပါပဲအင်းတိတိတိနေမြန်သဘောကျဒါဖြင့်ခင်ဗျားတို့မှာဝေဒနာသက်ပဲရှိပါလားမှန်ပါဗျာဘယ်ဆိုကြဝေဒနာသက်ခင်ဗျားတို့ပြောတဲ့ဝေဒနာသက်နဲ့ဘုန်းကြီးပြောတယ်နဲ့တခြားရှိပါဗျာတခြားစီရရှင်းမလားခင်ဗျားတို့ဟောတဲ့ဝန်လူမကြီးဟာ ကြည့်ပြီးတော့မှဝေဒနာသက်ဝေဒနာနဲ့သက်ရှင်နေတာပါဒီတောင်ကတော့တက်မှောင်ပါဘူးဒီလိုဆုံးတာသူကဒုက္ခဝင်တာတလုံးနဲ့သုံးနေတာရိပ်မိလားခင်ဗျားတို့ကလည်းဘာနဲ့သက်ရှင်နေကြတယ်ထင်ကြတယ်ပြုံးနေတဲ့အခါအဲဒုက္ခဝေဒနာနဲ့အသက်ရှင်နေတဲ့ဒုက္ခဝေဒနာကဒုက္ခဝေဒနာစိတ်ကလေးနဲ့အသက်ရှင်နေတာပြင်းစိတ်ကလေးနဲ့အသက်ရှင်နေတာ အဲ့ဒါတွေကြတယ်စိတ်မချမ်းသာလည်းမချမ်းသာလည်းမဲ့နေတဲ့ခါမရှိဘူးအဲ့ဒါကြတော့တခါတွေကြတော့ဟန်လေးပန်လေးနဲ့မှန်မှန်တီတီလေးသက်ရှင်နေတဲ့ခါကိုဒီပြင်ခင်ဗျားတို့ဘယ်မျိုးများရှိသေးလဲပြုံးတာရဲ့မဲ့တာရဲ့တီတီနေတာရဲ့ဒီပြင်ကဘယ်လိုနေနည်းများနေကြသေးလဲဘယ်လိုနေနေပါလဲဒါပဲရှိပါပါပဲရိပ်ပြီကလားပြုံးတာရဲ့မဲ့တာရဲ့ခက်တီတီနေတာရဲ့သဘောကျပြုံးတော့ဘာနဲ့သက်ရှင်ဒုက္ခဒုက္ခနဲ့သက်ရှင် အော်ဒုက္ခဝေဒနာနဲ့တိုက်ရှင်တယ်အဲ့ဒီတုံးတာလေးဒုက္ခဝေဒနာတိုက်ရှင်တာလေးလေဖြတ်ခနဲ့တည်သွားတော့ဟိုကကျင်းနာရရောက်လာဘယ်သူမှမလို့ဆိုဖြတ်ဆိုမဲ့တာနဲ့လာပြန်တာဟုတ်ကလားမဲ့တာနဲ့သက်မရှင်ဘူးလားရှင်ပါပါအင်းပြုံးတဲ့ဒကာဝတယောက်တော့သေပေါ့မစွန်နိုင်ဘူးလားစွန်နိုင်ပါပါပြုံးတဲ့ဒကာဝတယောက်ဖြင့်ဥပါဝမနဲ့ဆုံးတယ်သေပါပါသေပြီးတော့မစွန်နိုင်ဘူးလားစွန်နိုင်ပါပါကဲဒကာဓမ္မတို့ အခုမဲ့မဲ့နေတဲ့ဒကာဝတရားဟာဒုက္ခဝေဒနာနဲ့သက်ရှင်နေတာမှန်ပါဘူးနောက်တော့ပဲအဟုတ်ချင်းခရရှင်မှားပေးတာပါခင်ဗျားလည်းဘာမှမဆိုင်ပါဘူးဆိုတော့တီးသွားချင်းတီးသွားမှာမတီးပေဘူးလားတီးသွားတော့ဘာဝေဒနာသက်ရှင်ခေါင်းကမဲ့တယ်တကဝရှိသေးလားရှိပါဘူးဒါပြန်ခင်ဗျားတို့သက်ဟာဘလောက်ရှိသလုံးဆိုတော့ဝေဒနာတစ်ခုရဲ့သက်ပဲမှန်ပါဘူးတပည့်ကြကြပါစိတ်တစ်ခုရည်သက်ပေါ့ဗျာမှန်ပါဝေဒနာတစ်ခုရည်သက်ပေါ့ဗျာမှန်ပါဒါပြန်ပါရှိသေးတယ်မရှိပါဘူးကောင်းကောင်းသဘောကြဟုတ်လားကြပါဗျာဒါဖြင့် ခင်ဗျားတို့အသက်ဟာရှည်လေသလားတုတ်လေသလားလို့မင်းမင်းပြောင်းတုတ်ပါဗျာတို့ရနော်မှန်ပါဗျာကောင်းလေဒါဖြင့်ဒကာဓမ္မတို့ခொနကဝေဒနာလေးကဒီနေရာမှာပဲအဲမဲ့တာဖြစ်ဖြစ်ပြုံးတာဖြစ်ဖြစ်တည်နေတာဖြစ်ဖြစ်ဒီဝေဒနာလေးကဖြတ်စတဲ့နှစ်ဆိုမချုပ်လားချုပ်ပါဗျာအဲချုပ်သွားတဲ့ခါကျလို့ရှိရင်ဖြင့်ဝေဒနာဖြစ်เสียတဏှာဒါဖြင့်အခုဘ누구နဲ့သက်ရှင်နေဗျာမလေးတဏှာနဲ့သက်ရှင်တဏှာနဲ့သက်ရှင်မှန်ပါ ဒါမှလည်းလိုချင်မှုလေးနဲ့သက်ရှင်မှန်ပါဘူးခင်မှုလေးနဲ့သက်ရှင်ပါဒါကြောင့်ခင်ဗျားတို့ပြောတဲ့အခါကျလို့ရှင်သူမြည်လေးမလားဆိုတော့အသက်မထွက်သေးဘူးပြောရင်ပြောနေတခါတော့သက်ရှင်တာရင်းနေပလားအဲသူမြည်လေးမလားဆိုတော့ငါဝေးချင်မရှုပ်သေးဘူးကိုသဘောကျမာနသက်ရှင်အဲ့ဒါကရေးကြပြောတာပါခိုးဟာခင်ဗျားတို့အချင်းပြောတာပါစင်ရက်ဒီတနာကလေးတင်းနေဆိုချုပ်တာပါမဆောင်ပါဘူးသူကလည်းမှန်ပါဗျာသဘောကျလားတို့ကလူတွေကတော့ဖြင့်ပြောကြ ဆွေမျိုးမစုံသေးလို့ထင်ပါရဲ့ဘယ်လိုထင်မှန်းရှုပ်နေတာပဲမရှုပ်ဘူးလားရှုပ်တာရှုပ်တယ်တလုံးကမှန်ဘူးတလုံးကမှန်ပါဘူးတဲ့ဘယ်ဆောက်နိုင်ရမလို့နဲ့ဒီစိတ်ကတင်းနဲ့ပြင်ဘယ်ကပူသေးတော့ပူပါပါဗျာဟောပြီဒါဖြင့်ဓမ္မတို့ဝေဒနာတွေကားလို့ဒီဝေဒနာနဲ့အခုတဏှာနဲ့သက်ရှင်နေတယ်နော်မှန်ပါပါဝေဒနာနဲ့ခန္ဓာအဖြစ်ရှိကြသေးရဲ့ရှိပါဘူးဩဓမ္မတို့အင်းဒါဖြင့်မရှိကြသေးတဲ့ဖြင့်ငါမဟုတ်တာပဲ ဘောကြမှန်ပါဘူးဝင်လာတော့ချုပ်သွားပြီခုတဏှာနဲ့အသက်ရှင်နေတယ်ဆိုတော့ဒကာဓမ္မတို့ဝိလက္ခဏာဆိုတဲ့ဒကာဓမ္မတွေကမြဲပါရဲ့လားမြဲပါဘူးမမြဲတာသိလိုက်တဲ့ဖြင့်ဒကာတော့ဝေဒနာနဲ့အသက်ရှင်နေတယ်လို့သိတုံးကတက္ကရာဒိဋ္ဌိပြုတ်တယ်မှန်ပါဘူးဝေဒနာမရှိတာသိလိုက်လို့သိရင်သတ္တရာဒိဋ္ဌိပြုတ်တယ်ခုတဏှာပေါ်လာတာထောက်လိုက်လို့ရှင်မြန်ဩဝေဒနာပစ္စယကြောင့်တဏှာပေါ်တာပဲလို့သိလိုက်လို့ရှင်ဖြင့်ဥစ္စေတဒိဋ္ဌိစင်သွားပြီ မှန်ပါဘူးဒိဋ္ဌိသုံးမျိုးရှင်တာဟောတာပဲမှန်ပါဘူးသဘောကျကျပါပြီအင်းဝေဒနာနဲ့ပြုံးတာရင်းနဲ့သက်ရှင်နေတယ်ဆိုတော့သူသောမနာကဝေဒနာနဲ့သက်ရှင်နေတာသိလိုက်သဖြင့်ငါသူတစ်ပါးယောက်ျားမင်းမလားသောမနာကဝေဒနာလားသောမနာကပါဗျာအဲငါသူတစ်ပါးယောက်ျားမင်းမမဟုတ်ပါဘူးအဲ့ဒီလိုသိလိုက်တော့တက္ကရာတိပြုတ်ပါလေသဘောကျ ။ဒါရင်တကဒီဝေဒနာလေးကလည်းဖြတ်ဆိုချုပ်သွားပြီတဲ့။ချုပ်တာမြင်လိုက်တော့ဘယ်ဒိဋ္ဌိရှင်သွားလဲ။ချုပ်တာချုပ်သွားတယ်တကယ်တော့သူ့နေရာမှာဝေအစားထုတ်ဖို့တဏှာလေးထားခဲ့။ထားခဲ့ပါမထားခဲ့ဘူး။ဒီတဏှာလေးနဲ့ဖြင့်ဘယ်ဒိဋ္ဌိရှင်သွားပါလဲ။အဲဥစ္စေရာလေးပြုတ်တယ်ဆိုပြတ်သွားတယ်ထင်တာမပြတ်ဘူး။အကြောင်းကျိုးအဆက်။အကြောင်းကျိုးမဆက်ဘူးလား။အဲ့ဒါဒီလိုဒိဋ္ဌိသုံးမျိုးပြုတ်ပုံရှင်းတ်ပါဗလား။ရှင်းပါပါဗျာ။ကောင်းပြီဒီလိုဒိဋ္ဌိသုံးမျိုးပြုတ်တယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတွေ ဝိပဿနာဉာဏ်ဟောဖို့အလွယ်လေးကျန်တယ်မှန်ပါဘူးဥပအောင်ကနေနေတာဝိပဿနာဟောဖို့အလွယ်လေးကျန်တော့တယ်အခုဒီဝေဒနာနဲ့တဏှာမှာဖြုတ်ပြတဲ့ဥစ္စာအထုကိဥစ္စာပြီးယနေ့မှတ်စမ်းပါမှန်ပါဗျာကဲဒါပထမဝေဒနာလေးတစ်ခါထပ်ပြောပါဦးမယ်ဒကာရမတို့ကပြုံးတယ်ဘာနဲ့ပြုံးလဲဒုက္ခဝေဒနာဟာဒါဒုက္ခဝေဒနာ ဒါယောက်ျားလည်းမဟုတ်မွေးမလည်းမဟုတ်ဘူးပြုံးတာလေးကဘာပါလဲအဲဒုက္ခဝေဒနာလေးပဲဆိုတာသိကြပါလားအဲပြောဆိုပြုံးရကနေပြီးဒီကာလတရားဓမ္မတော့မပြုံးတော့ဘူးဆိုတော့ဒုက္ခဝေဒနာလေးဘာဖြစ်သွားလဲသိပါဘူးအဲချုပ်သွားတာမြင်လိုက်တော့အဲပြုံးနေတုန်းကတက္ကရာရိရှင်ပြုံးတာဒုက္ခဝေဒနာပြုံးတယ်လို့မသိလိုက်ဘူးလားသိလိုက်ပါဘူးသိလိုက်တော့ဘယ်လိုရှင်းသွားလဲငါသူတို့ကပြုံးတာဟုတ်သေးရဲ့အဲသောမနာကပြုံးတာဒုက္ခကပြုံးတာသဘောကျကဲဒါဖြင့် ဖြောက်ဆိုတာလေတတန်းရှိလို့ဖြစ်ဖြစ်ပြီးပြက်သွားတယ်ဆိုတော့ဒကာဓမ္မတွေဘာဘာဒိဋ္ဌိဆံမှာမခိုင်းလို့ပြက်တာကူခိုင်းတယ်ဆိုတဲ့ဒိဋ္ဌိယူသေးရလားဟောဒါပဲရှင်းသွားပြီသူ့နေရာမှာအခုအစောပြန်ထိုးတာကဝေနာပြည့်စရာတဏှာတဲ့ဒကာဓမ္မတို့ ဒါကလေးဓမ္မတရားဓမ္မတွေသိပြီးသားပါနော်ဝေဒနာချုပ်ဆိုရင်တဏှာအားမှာမဟုတ်လားအခုတဏှာနဲ့အသက်ရှင်နေတာကိုသိပြီလားသိပါပါအင်းဒီတဏှာလေးကဓမ္မတော့အကြောင်းကင်းဖြစ်တာလားအကြောင်းမကင်းမနဲ့ဖြစ်တာလားအဲဝေဒနာကအကြောင်းထားခဲ့ဝေဒနာဖြစ်เสียတဏှာဟာဒါဝေဒနာကြောင့်ဖြစ်တယ်တဏှာပဲမစွန့်နိုင်ဘူးလားဒီတဏှာလေးပေါ်တာသိတဲ့ဖြစ်ရင်လေတဲ့ ဩသေဝေနာသေပြီပြတ်တာပဲလို့ယူလို့ရရဲ့မရပါဘူးအင်းတလားအတိဥသောအကြောင်းကျိုးကမဆက်လားဆက်ပါဘူးအင်းဆက်တာသိလိုက်တဲ့ဖြင့်ဒကာရမတို့ဥစ္စေရဒိဋ္ဌိဘယ်နဲ့လဲပြတ်ပါဘူးဒါဖြင့်ဒကာရမတို့ပြုံးတာကိုသိတုံးကတက္ကာရိရှင်တယ်ပြုံးတာပြတ်တာလေးသိတုံးကအဲပြုံးတာပြတ်တဲ့နောက်ကအစားထိုးတဲ့တဏှာကိုမြင်လိုက်တဲ့ဖြင့်အဲဒါဖြင့်ဒိဋ္ဌိသုံးမျိုးယနေ့ရှင်တဲ့အတွက်ဒါသုလသောတာပန်အစစ်အပဲမရဘူး မဟာသောတာပန်နဲ့ဖြစ်မှာဖြစ်မှာနိုင်ရှိနေပြီသဘောကျလားခဲရှင်နေဒီရင်တော်ကြစို့